မဟာရာဟုလောဝါရသုတ်ကနောက်ဆုံးအာနာပါနကထာပဲအာနာပါနကထာမှာကာယ ानु ပဒနာက၄ပဲဝေဒနာ ानु ပဒနာက၄ပဲစိတ်ဓာ ानु ပဒနာက၄ပဲအလုံး12ပိုင်းပြီးသွားပြီ၄ခု၄ခုသုံးပြီသတုကသုံးခုပြီးသွားပြီ အခုနောက်ဆုံးသတုဋ္ဌ၄ခုမြောက်သတုဋ္ဌအဲဒါဓမ္မနုပဒနာပိုင်းပဲဓမ္မနုပဒနာဖြစ်ပုံကိုဟောတယ်နေဇာနုပါတိအတ္တသိတ္တမိတိသိခတိနေဇာနုပါတိပတ္တသိတ္တမိတိသိခတိ ဝိရာဂ ानु ပါတိအသိတမိနိသိက္ခတိဝိရာဂ ानु ပါတိပသိတမိနိသိက္ခတိနိရောဓ ानु ပါတိအသိတမိနိသိက္ခတိနိရောဓ ानु ပါတိပသိတမိနိသိက္ခတိပတိနိသင်္ဂ ानु ပါတိအသိတမိနိသိက္ခတိဒီနိသင်္ဂ ानु ပါတိပသိတမိနိသိက္ခတိလေးခုအနေဇာနုပါတိတစ်ခုဝိရာဂ ानु ပါတိကတစ်ခု နိရောဓ ानु ပါတိကတခုပရိနိယ ानु ပါတိကတခုဒီလေးခုပါပဲအနေဇာနုပါတိမမြဲဟုရှုသည်ဖြစ်၍အတသိတာမိတိဝင်သက်ရှုအံဟုသိခတိခြင်း၏နေဇာနုပါတိမမြဲဟုရှုသည်ဖြစ်၍ဝတသိတာမိတိထွက်သက်ရှုအံဟု သိကတိကျင့်မမြဲတဲ့သဘောတရားမမြဲဘူးလို့ရှုပြီးတော့အသက်ရှူဆိုင်မယ်ဝင်တဲ့ရှူထွက်တဲ့ဆိုင်ထုတ်မယ်ဝင်တဲ့ရှူတဲ့ခါလည်းမမြဲဘူးလို့ရှူမယ်ထွက်တဲ့ဆိုင်ထုတ်တဲ့ခါလည်းမမြဲဘူးလို့ရှူမယ်အနိစ္စ అను ပါဒနာနဲ့ပြည့်စုံပြီးနေမယ်လို့ အဲဒီလိုနှလုံးသွင်းပြီးအာထုတာကတခုတဲ့ဝိရာဂ ानु ပါတိပြည့်ပြည့်ခြင်းကိုရှုသည်ဖြစ်၍အတတိသာမိတိဝင်သက်ယူအာဟုပတိသာမိတိထွက်တိုက်ခြင်းအာဟုသိကတိကျင့်၏ပြည့်ပြည့်သွားတဲ့သဘောကိုရှုပြီးတော့ဝင်သက်ယူမယ်ပသက်ဆိုင်မယ် သက်ရှူသွင်းတဲ့အခါလည်းပြစ်တယ်သွားတဲ့သဘောကိုရှုမယ်သက်ရှူထုတ်တဲ့အခါလည်းပြစ်တယ်သွားတဲ့သဘောကိုရှုမယ်လို့ဒါတော့လုံးသွင်းပြီးအာထုတ်တယ်အဲ့ဒါကတော့ပဲနိရောဓ ानु ပါတိချုပ်ခြင်းကိုရှုသည်ဖြစ်၍အတိတာမိတိဝင်သက်ရှုအားဟုပါတိတာမိတိထွက်သက်ရရဟုသိကြတည်ခြင်း၏ချုပ်ခြင်းသဘောကိုရှုပြီးတော့ အသက်ရှူသွင်းမယ်အသက်ရှူထုတ်မယ်အသက်ရှူသွင်းတဲ့အခါလိုက်ထုတ်ခြင်းသဘောကိုရှုမယ်အသက်ရှူထုတ်တဲ့အခါလိုက်ရှူခြင်းသဘောကိုရှုမယ်ရှူခြင်းသဘောကိုအမြဲတမ်းရှုမယ်အဲဒီလိုအာထုတာကတခုသုံးခုရှိသွားတယ်မိတိနဇကအနုပါတိတဖန်စွန့်လျက် ဒီလင်္ကာနုပါတိတပံစွန့်လျက်ရှုသည်ရှိ၍အဘိဓာမိအဘိဓာမိဒီဝင်တဲ့ရှုအားဟုအဘိဓာမိဆွတ်တဲ့ရှင်းရဟုသိကတိရှင်း၏တပံစွန့်လွတ်သောအာခြင်းတပံစွန့်လွတ်တပံစွန့်လွတ်သောအာခြင်းရှုပြီးတော့တပံစွန့်လွတ်နိုင်အောင်ရှုပြီးတော့ဝင်တဲ့ရှုမဲ့ဆွတ်တဲ့စိုက်ထုတ်မဲ့သက်ရှုသွင်းမဲ့သက်ရှုထုတ်မဲ့သက်ရှုသွင်းတဲ့အခါလဲ ဒီလိုရှုမယ်အသက်ရှုထုတ်တဲ့အခါလည်းဒီလိုရှုမယ်တခါဆုံးလို့တော့အားဖြင့်ရှုမယ်လို့နှလုံးသွင်းပြီးအားထုတ်တယ်ဒါကြတော့နည်းနည်းတဲ့အပိုင်းတွေပါဝေါဟာရတွေကနည်းနည်းနေတယ်ပါဠိဝေါဟာရတွေကတော့ထည့်နေတယ်မျိုးစားယောဂီပုဂ္ဂိုလ်တရားထုတာကတော့သိခဲ့တာမဟုတ်ပါဠိဝေါဟာရတွေကထည့်နေတယ်မှာဒါပေမဲ့သူ့နေရာရောက်တော့သူကနားလည်အောင်ပြောအောင်

အဲ့ဒါပါပဲငိစ္စကိုရှုလျက်ဝိရာဂကိုရှုလျက်ညရောဓကိုရှုလျက်ပဋိနိဒကအာရင်ရှုလျက်ရှုကြိုက်ပြီးခုပြတော့ဤလေးချက်ပြီးနောက်ဆုံးသရုပ်ကဖြစ်ပြီးရဲ့နောက်ဆုံးလေးချက်နောက်ဆုံးပဲဒီလေးချက်ကနောက်ဆုံးပဲအာနာပါနကထာမှာဒါတော့အောက်ကအဓိပ္ပာယ်တိုင်းအဓိပ္ပာယ်ကျေတော့ယူရမယ်ဟိုအကောင်းစဉ်လေးအိဋ္ဌာနေဝိရာဂရှုရနေရောဓဆိုအိဋ္ဌာဝိရှုလျက် သက်ရှူသွင်းနေသက်ရှူထုတ်သည်ဝိရာဂကိုရှူလျက်နိရောဓကိုရှူလျက်သက်ရှူသွင်းနေသက်ရှူထုတ်သည်ပတိနေတဲ့ရှူပြန်လျက်လေးကျင်နောက်ဆုံးပါဆိုဒီနိဒကအာသုရှူလျက်ဒီနိဒကကိုရှူတာတော့မဟုတ်ဘူးဒီမှာတော့ဒီနိဒကအာသုရှူလျက်သက်ရှူသွင်းနေသက်ရှူထုတ်သည်အဲ့ဒါနောက်ဆုံးပဲအဲဒါလေးကျေဥစွာဆိုပြီးတော့ဘုရားပြော nne eze anne weghiri agha a si uyi anairi ọdagha ကိုရှုလိုက်နေစာကိုရှုလိုက်ရဲ့လက်ယူသွင်းပြီးလက်ယူထုံးပြီးတဲ့လက်ယူထွန်းတဲ့ခါလဲအနေစာမမြဲတဲ့သဘောကိုရှုရဲလက်ယူထုတ်တဲ့ခါလဲဒီတိုင်းရှုမယ်အဲ့တော့အသက်ရှုသွင်းရင်အနေစာရှုလက်ယူထုံးရင်အနေစာရှုအနေစာမရှုတဲ့ချိန်မရှိဘူးလက်ယူသွင်းပြီးရင်လက်ယူထုတ်တာပဲ မနိစ္စရှိနေတဲ့အပိုင်းကဒုက္ခရှိအနတ္တရှိတော့ဒီမှာမပြဘူးဒါပေမဲ့အနိစ္စပြရင်ဒုက္ခအနတ္တတွေပြန်ပါတယ်ယူရမှာပဲဒုက္ခရှိတာရောအနတ္တရှိတာရောဒီထဲမှာပါဝင်တယ်လို့ယူရမှာနေတော့ဝိရာဂကိုရှုလျက်និရောဓကိုရှုလျက်အသက်ယူသွင်းပြီးအသက်ယူထုံးပြီးဒါကော နိစ္စနေဝိရာကရှုရနေရောတာလို့အောင်မို့ကျင်းလောက်တာသတိနိတဲ့ရှုပြနေတဲ့လေးချက်နောက်ဆုံးပါတဲ့ဒီနေ့ကအားဖြင့်ရှုပြရှုတာကနောက်ဆုံးပဲအဲ့ဒီမှာလေးချက်ရှိတယ်နိစ္စရှုတာဝိရာကရှုတာနေရောတာရှုတာပြီးတဲ့ကအားဖြင့်ရှုတာဆိုလေးချက်ဒါအနာဘာနာကတာနောက်ဆုံးပဲဆိုရမယ်ပြီးနေတဲ့ ပฏิနိဗ္ဗေပြုပြန်လျက်လေးချက်နောက်ဆုံးပါပฏิနိဗ္ဗေပြုပြန်လျက်လေးချက်နောက်ဆုံးပါပฏิနိဗ္ဗေပြုပြန်လျက်လေးချက်နောက်ဆုံးပါလေးချက်နောက်ဆုံးပါ တိနိစကားအချင်းရှုတာကအဲဒီသရုပ်ကထဲမှာနောက်ဆုံးပဲအဲဒီသရုပ်ကကလည်းပဲလေးချက်လုံးကနောက်ဆုံးသရုပ်ကတာသရုပ်ကတတိယသရုပ်ကသသရုပ်ကလေသသရုပ်ကလေးနည်းပြဓမ္မနုပါဒနာသရုပ်ထသသရုပ်ကလေးနည်းပြဆိုတာသသရုပ်ကလေးနည်းပြဓမ္မအနုပါဒနာဓမ္မအနုပါဒနာ သစတုကဒေနိပြာဓမ္မအနုပဒနာသစတုကဒေနိပြာဓမ္မအနုပဒနာဒေနိပြာ သရုဒ္ဓသဒုက္ခအလေးနည်းဟာဓမ္မာနုပဒနာကိုပြသည်ဓမ္မာနုပဒနာထဲမှာတွင်ဝင်သည်လို့ဆိုပါတယ်အဲဒီတော့ဒီသဒုက္ခမှာအနေဆရှုတာဝိရာကရှုတာနိရောဓရှုတာပြိဋိကရှုတာဘာတွေရှုတာတော့ဆိုရင်သူကတော့ထွက်တဲ့ဝင်နေရှုတာမဟုတ်ဘူးသူကတော့ သက်သက်ဝင်တဲ့ကသူ့ဟာသူသက်သက်ဝင်နေထွက်ဝင်နေတာသက်သက်ဝင်တဲ့ရေလို့မဟုတ်သက်သက်ဝင်တဲ့ရှုတာလည်းပါတယ်ပြညာတွေရှုတာလည်းပါသူအစုံမဲ့သူကသီတာမိရာမဲ့မှာပြရတာအဲဒီလိုရှုဖို့ဒီနေသာနုပါတိနေသာရှုပုံဟာဘယ်လိုရှုတာတော့ဆိုရင်ရူပေနေသာနုပါတိအတ္တရိတာမိတိသိက္ခတိပတိတာမိတိသိက္ခတိ စေရနာယနေဇာနုပါတိအသရိသမိရိတကိရိပါရိသမိရိသိကိရိသာတိခန္ဓာ၅ပါးရှိပုံရတယ်။ယုတ်၌အနေဆမမြဲဘူးလို့ရှုပြီးတော့လဲအဲသက်ရှုတွင်သက်ရှုထုံနေမယ်တဲ့သက်ရှုတွင်သက်ရှုထုံနေတဲ့ကယုတ်ကိုအနေဆလို့ရှုနေမယ်ဒီလိုလဲအထုတ်တယ်။ဝေဒနာကိုခံစားမှုဝေဒနာကိုရှုပြီးတော့လည်းပဲအသက်ရှုတွင်ထုတ်တဲ့ ပညာကိုရှုပြီးတော့လည်းဒီလိုပဲသင်္ခါရကိုရှုပြီးတော့လည်းဒီနည်းတိုင်းပဲဝင်နေထွက်တဲ့ရှုနေမယ်ဝင်နေထွက်တဲ့ရှုတိုင်းအဲရုပ်ကိုလည်းရှုမယ်ရုပ်ကိုလည်းအိစ္ဆလို့ရှုမယ်သုံးမဝေဒနာကိုရှုမယ်သုံးမပညာကိုရှုမယ်သုံးမသင်္ခါရခေါ်တဲ့ဖာတာဆိုင်သောတရားတွေကိုရှုမယ်သုံးမ ဝိညာဉ်ဆိုတဲ့စိတ်ကိုအိဋ္ဌာလို့ရှုမယ်အဲဒီလိုရှုပြီးတော့ဝင်လက်တဲ့ကိုဖြစ်စေမယ်ခန္ဓာ၅ပါးလုံးရှုပုံပြတာခန္ဓာ၅ပါးကြရင်သိညာတွေလည်းကုံလွှဲတာပါပဲဒါပေမဲ့လို့သိမြင့်တနည်းအားဖြင့်လည်းသူကပြကြတယ်ဒွာရတို့အာယုံတို့ဝိညာဉ်တို့ဖာတာတို့ဝေဒနာတို့နဲ့ကြောက်ပြီးတော့ပြလာဒွာရအားဖြင့်သကုသမေနိသနုပါတိအသရိတာမိတိသိက္ခတိပါတိတာမိတိသိက္ခတိ သကုသမယမျက်စိယုံ၌သကုပ္ပတာယုံ၌အတရိတာမိတိအဲအနိစ္စ ानु ပါတိအနိစ္စဝိရှုတိဖြစ်ဖြစ်အတရိတာမိအတရိတာမိဒီဝင်တဲ့ရှုအားထွက်တဲ့စိတ်အားဟုသိကတိချင်းဤသကုယုတ်ကိုရှုတယ်မျက်စိယုတ်ထို့တူသောတသမိန်နာယုတ်သာနာသမိန်နှာခေါင်းယုတ်ဇီဝါယဇေယျယုတ်ကာယသမိန်ကိုယ်ယုတ်ကာယပတာရယုတ် မနတမိန်စိတ်နှလုံး၌နေသနုပါတိနေသကိုရှုပြီးတော့ဝင်သက်ထွက်သက်ကိုဖြစ်စေမည်ဝင်သက်ထွက်သက်ရှုတိုင်းဆိုင်တိုင်းအဲဒီမျက်စိနာနှာခေါင်းလျှာကိုစိတ်ဆိုတဲ့ဓဝါ၆ပါးယုတ်တရားယုံနာတရားတွေကိုအနေစလို့ရှုမယ်နေတော့နှလုံးသွင်းပြီးတော့လည်းအထုတ်တယ်နော်ရူရူပေတု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

ဝင်တဲ့ရှုမဲ့ထွက်တဲ့ကြိုက်မဲ့ဝင်တဲ့ရှုတဲ့ထွက်တဲ့ကြိုက်တဲ့မှာအဲဒီဝိညာဉ်၆ပါးကိုအိဋ္ဌာလို့ရှုပြီးတော့လည်းနင်းမယ်ဒီလိုအထုတာလည်းရှိတယ်သူအကျယ်ကြီးပါပဲကြောက်ကြဆိုတာဘာသာ၆ပါးရှုပြီးတော့နေတာပါတယ်ဝေဒနာ၆ပါးရှုပြီးတော့နေတာပါတယ်ပညာ၆ပါးစေရနာ၆ပါးတဏှာ၆ပါး ရှုပြီးတော့နေတာပါတယ်ဝိတက်6ပါးဝိစာရ6ပါးရှုပြီးတော့နေတာပါတယ်အကျယ်ကြီးပါပဲသူကနောက်ပြီးတော့ဓာတ်6ပါးပထဝီအာဘောတေဇောဝါယောအာကာသဝိညာဏဆိုဓာတ်6ပါးအဲဒီတရားတွေအိဋ္ဌာလို့ရှုပြီးတော့ဝင်နေရှုထွက်တဲ့ကြိုက်ဒီလိုပါလဲအိဋ္ဌာနုပ္ပတိပဲတဲ့နောက်ပြီးတော့တက ကေတာလောမနခရဏစသည်ဖြင့်32ခုဓာတ်ပါးတွေရှိအဲ့ဒါတွေလည်းပဲသူကကေတေအိသ ानु ပါကေတေသူအိသ ानु ပါတိအတ္တတိတာမိတိသိခတိအတ္တတိတာမိတိသိခတိဒီလိုလဲဟောတာမိတာမိလည်းကချုံတာတယ်မှာမြုပ်တာဆိုတာကေတေသူသမင်းတို့၌အိသ ानु ပါတိမမြဲဟုရှုလျက်အတ္တတိတာမိပါတိတာမိတိဝင်နေရှုအားဆက်သက်ဆက်ရဟုသိခတိကျင့်၏အဲအပြင်ကိုအိသရှုပြီးတော့ ဝင်နေထွက်တဲ့ယူကြိုက်သည်အသက်ရှူသေးအသက်ရှူဝင်သေးအသက်ရှူထုတ်ဆဲမှာရှူသေးကြိုက်ဆဲမှာသာမင်ကိုအနိစ္စရှူပြီးတော့နေမယ်ဒီလိုလဲအာထုပါတယ်သာမင်မွေးညင်းနောက်ခြေသက်လည်းပဲသွားအရေးအသားအကျော်အယိုးရိုးရိုးရှူစီအညို့စသည်ဖြင့်ပေါ်လဲအကုန်လုံးပထဝီကုဋ္ဌာသ20အဘောကုဋ္ဌာသ32 အဲဒီကျင်ငယ်တိုင်အောင်အကုန်လုံးငငယ်ရေးတိုင်အောင်အိဋ္ဌာရှုပြီးတော့ဝင်လဲရှုမယ်ထွက်တဲ့ဆိုင်မယ်လို့ဒီလိုလဲကျင့်တယ်ပြီးတော့ပထုကတိုင်းသာစသည်တွေလည်းပြပါတယ်ဒီပြင်ဇာနေလည်းပြပါတယ်သုံးလို့ပါပဲတရားတွေတော့ဝိပဿနာရှုရတဲ့တရားတွေအကုန်လုံးပဲဒီမှာပြရတယ်ပရိညေယဝိပဿနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တတွေရှုရတဲ့ပရိညေယတရားတွေအကုန်လုံး ဒီမှာနိစ္စ అను ပါတိအတ္တရိတမိပတ္တရိတမိသိက္ခတိမှာရှုဖို့နေကိုပြတာ။နေတော့နေရာကတော့အာနာပါနကထာလို့တော့ဆိုတယ်။အမှန်စင်စစ်ကအာနာပါနရှုတာမဟုတ်ဘူးသူကတော့အာနာပါနလည်းပါတယ်ဗျာ။အာနာပါနဒီကံအတ္တကတို့ခြေတော်ထွက်တဲ့ဒုသောအဲခြေတော်ဝင်တဲ့ဒုသောထွက်တဲ့ဒုသောဝင်တဲ့စသည်ဖြင့်ဒီလိုဟာလေးလည်းအိဋ္ဌာလို့ရှုပြီးတော့ဒီလိုလည်းပါတော့ပါတယ်။သူကစိတ်တစ်ပိုင်းပဲ။ ဒီပြင်စီအပိုင်းတုန်းကတော့သတောဝါအတတတိသတောဝါပတ္တိစသည်ဖြင့်ပထမပိုင်းကအမရပြီးတော့ရှုလာတယ်စီတာကိုရှုတယ်ဒုတာကိုရှုတယ်อืมစလည်းအဆုံးအလုံးစုံကိုရှုတယ်ချုပ်ငိမ့်နေတယ်ဆိုတာအတတပတ္တတာကြီးတယ်လားအဲ့ဒါသူများနဲ့မဆိုင်ဘူးနောက်ဒုတိယသရုပ်ကကြတော့ပိဋိတိတံဝေရီဒုက္ခတိတံဝေရီ ိဒသင်္ခါရပိသံဝေဒီပတ္တမြစိဒသင်္ခါရအပြီးမှလာတော့လဲအဲပီတိရောဝေဒနာတို့ပါပဲမိတိဝေဒနာတွေကိုရှုတယ်ပီတိဝေဒနာတွေကိုငြိမ့်စေတယ်ဆိုတော့အဲဒီမှာလဲအာသတပါဒတာထွက်တဲ့ဝင်တဲ့ဆိုင်တဲ့တရားတွေထွက်တဲ့ဝင်တဲ့ဇာန်ဇာန်နဲ့မှပါတဲ့တရားတွေကိုပြရတယ်အဲဒါအာနာပါနနဲ့လုံးဝသက်ဆိုင်တဲ့တပြင်းတရားတွေမပါဘူး နောက်ပြီးတော့စိတ်ဓာနုပဒနာပိုင်းကြတော့လဲစိတ်ဓာတိတံဝေရီဗိမောရိယစိတ်ဓာသမာရံစိတ်ဓာဝိမောဇိယစိတ်ဓာဒီလေးခုကလည်းစိတ်ကိုရှုတာစိတ်ကိုရှုတာလည်းပဲဇန်စိတ်တွေနဲ့ပြတယ်ဒီမှာလားဇန်စိတ်တွေဇန်စိတ်တွေရှုတာပထမဆုံးကဇန်စိတ်၄ခုဒုတိယကပိဋိပါဒဇန်စိတ်

ပရိနိဒကတော့လည်းအဲ့ဒါတွေပဲခန္ဓာ၅ပါးစသည်တရားတွေပါပဲအကုန်လုံးခုနကပြောတဲ့တရားတွေအစဉ်တွေအများကြီးအကျယ်ကြီးပါပဲသူကအဲ့တော့ဒီပိုင်းဟောထားတဲ့ပုံကတော့အာနာပါနကအနိဒာတရအာနာပါနရှုဖို့ရလို့တော့မဟုတ်ဘူးသူကအနာပါနကလည်းသွတ်သွင်းနေဆိုရှိနေမှာပေါ့သရုပ်ဇာမဝင်စားလို့ရှိရင်ဒီပြင်ခါဆိုသွတ်သွင်းနေရှိနေမှာပဲအဲရှိနေတော့ဝင်တဲ့ ရှုတော့လည်းအိဋ္ဌလို့ရှုရဲဘာရှုရှုပဲခန္ဓာ၅ပါးတည်းကဗေဒိယရှုရှုထွက်တဲ့ကြိုက်ထုတ်တော့လည်းပဲအိဋ္ဌလို့ရှုရဲဘာရှုရှုပဲသူကန့်တာမရှိဘူးရှုတဲ့နဲ့ဝိပဿနာရှုတဲ့တရားတွေရှုနေလို့ရှိရင်လားအိဋ္ဌနုပါတိအရဒ္ဒမေသိက္ခတိပသဒ္ဒမေသိက္ခတိဒီဒေသနာအရသက်ဝင်တယ်လို့ယူဖို့ရရှိနေပါတဲ့အဲဒါပါဠိတော်အလိုဒီပိုင်းကဟောထားတဲ့အလိုအားဖြင့် ဒီလိုယူရမှာအခုပေါင်းတာပိန်တာထိုင်တာထိတာကိုယ်တာဆန့်တာစသည်ရှုမှတ်နေတဲ့ပုဂ္ဂိုလ်လဲဒီဒေသနာတွေဝင်သွားတယ်လို့ယူစရာအကြောင်းရှိပါတယ်။ဘာလို့လဲဆိုတော့ဝင်တဲ့ရှုတော့ဖက်တဲ့ကြိုက်တော့တော့ပေါင်းတာမှပေါင်းတာရဲ့အဖြစ်ပြအိသကိုပြီးပိန်တာမှပိန်တာရဲ့အဖြစ်ပြအိသကိုပြီးကိုယ်တာမှကိုယ်တာရဲ့အဖြစ်ပြအိသကိုပြီးစသည်ဖြင့်ရှုတိုင်းရှုတိုင်းရဲ့ရုပ်တရားတွေရဲ့အိသကိုပြီးတယ်အနံတရားတွေရဲ့အိသကိုပြီးတယ်အာ ဝင်နေယူတော့လည်းသိတာပဲဆွဲတဲ့ဆိုင်ထုတ်တော့လည်းသိတာပဲဆိုတော့အခုဒီကတရားထုတ်နေတာတွေလည်းအဲ့ဒီအာနာပါနာသတုဋ္ဌသတုက္ကထဲမှာဝင်တယ်လို့ယူစရာအကြောင်းရှိပါတယ်ဒါပေမဲ့လို့သူကသက္ကတာကပထမကပြရတာတဲ့အပိုင်းရှိပထမကပြရတာကတော့သတုက္က၄ပါးထဲမှာ ပထမသဒုက္ခကလည်းအာရိကမိကစအားထုတ်ရတဲ့ကမ္မထာနဲ့ပထမသဒုက္ခကဇံရမယ်တဲ့ဇံရပြီးတော့မှဝိပဿနာတက်ရမယ်အဲပထမသဒုက္ခကဇံရပြီးဒုတိယသဒုက္ခနိရအားထုတ်နိုင်တယ်တတိယသဒုက္ခနိရလည်းအားထုတ်နိုင်တယ်သဒုက္ခသဒုက္ခသဒုက္ခသဒုက္ခနောက်ဆုံးအခုသုသဒုက္ခအတိုင်းလည်းအားထုတ်နိုင်တယ်လို့ဆိုတယ်ဆိုတော့သူ့လိုကတော့ငရတာပြတဲ့အတိုင်းဆိုရင်တော့ဇံတော့အနာပါနာဇံရပြီးတဲ့ပုဂ္ဂိုလ် ရပြီးတဲ့ပုဂ္ဂိုလ်ဟာအာနာပါနဇံဝင်စားပြီးအာနာပါနဇံကထပြီးတော့အာနာငါးပါးစပြီးရှုတယ်လို့မလို့ယူရမယ်လို့အဓိပ္ပာယ်ရောက်နေပါတယ်ဒါပေမဲ့လို့သူ့ပါဠိအသွားသက်သက်ဆိုရင်တော့အဲ့ဒီအဓိပ္ပာယ်မပါဘူးဒီထဲမှာဘာလို့လဲတော့ဆိုအနေစာဝရှုပြီးတော့ဝင်တဲ့ထွက်တဲ့ရှုရင်သူ့ဟာပြီးတာပဲဝင်တဲ့ရှုရင်လည်းပဲအနေစာထင်အောင်ရှုမယ်ဘယ်တဲ့ကြရင်လည်းအနေစာထင်အောင်ရှုမယ်ဆိုတာသူကလူရင်းကတော့ဘယ်လောက်လူရင်းပဲလို့ ဘယ်ချိန်မှမလတ်စေရဘူးပေါ့လေဝင်တဲ့ကျူတော့သွက်တဲ့ကြိုက်တော့ဘယ်ချိန်မှမလတ်စေရဘူးအိဋ္ဌရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်တခုခုသောတရားအိဋ္ဌသဘောထင်ရမယ်။နာယီနဲ့ပြောမယ်ဆိုရင်စက္ကနဲ့စက္ကနဲ့ခဏနဲ့ပြောမယ်ဆိုခဏတိုင်းခဏတိုင်းအိဋ္ဌရှုပြီးတော့နေမယ်။အိဋ္ဌထင်မြင်ပြီးတော့ရှုပြီးတော့နေမယ်။ဒီလိုနှလုံးသွင်းတဲ့အဓိပ္ပာယ်ရောက်ပါတယ်။လူရင်းကလည်းဒါလူရင်းပဲအိဋ္ဌထင်တာလူရင်းပဲ။

ယုံနာခန္ဓာတွေကိုအနိစ္စမမြဲဘူးလို့ရှုသိပြီးတော့နေတာတွေဟာဒီသရုပ်ကထဲမှာဝင်တယ်လို့ပဲယူခြင်းပါတယ်ဒီလိုယူခြင်းတယ်လို့ပဲဒီမှာသဘောကျအဲဒီမှာအနိစ္စ అను ပတိဆိုတဲ့ပုံမှာသက္ကရာက နေသာနုပါတိတိဣဒအနေသံဝိရိဒဗံနေသာတာဝိရိဒဗာနေသာနုပါဒနာဝိရိဒဗာနေသာနုပါတိဝိရိဒဘောလေးချက်ထုတ်နေသာနုပါတိတိဣဒမမြဲဝေရှုသည်ဟုသောဤပုတ်၌အနေသာမမြဲသောတရားဝိရိဒဗံပြီးနာလည်ထားရမည်သုဒ္ဓမယညာနဲ့အမှတ်ပြီးနားလည်ထားရမယ်လို့ဆိုလိုတယ်ဒါဝိပဿနာရှုတာမဟုတ်သေးပါဘူး အနေသာဒါမမြဲသည်အဖြစ်မမြဲသည်အဖြစ်ခုဆိုရသောအနေသာလက္ခဏာကိုမမြဲသောတရားလို့မြည်ခြင်းအကြောင်းမမြဲသောတရားလို့အသိမှပြုရခြင်းအကြောင်းအနေသာလက္ခဏာအနေသာနာအဲအနေသတ္တသုံးဖို့အနေသနာမှာအနေသတ္တမမြဲသောတရားဤအနေသနာမမြဲသောခန္ဓာတို့ဤဘာဝဖြစ်ကြောင်းဤအနေသတ္တအနေသတ္တမြည်သည် မမြဲသောခန္ဓာမမြဲသောတရားတို့ဤဖြစ်ကြောင်းမမြဲသောတရားပဲလို့ဟောရခြင်းအကြောင်းအပြီးမှပြုရခြင်းအကြောင်းဒါကိုနိစ္စတာခေါ်တယ်ဗရာဏီယကျင်တော့ကဘာဝရတိဆိုတာမာတာဘုဒ္ဓနမိတ်ကိုဟောတယ်တဲ့ဗရာပြင်းအကြောင်းကိုဟောတယ်ဘဝန္တိဗုဒ္ဓိတတဧတေနာတိဘာဝောဆိုပြီးသနတာပြုတာ မာဝဆိုတဲ့ပုဂ္ဂိုလ်သနာတာဗုဒ္ဓသတာအပညာနဲ့တရားတော်ဒီဘဝတိဖြစ်တယ်။ဘာအကြောင်းပြုဣတိနာဤသဘောဖြင့်ဤသဘောဖြင့်ဗုဒ္ဓသတာအပညာနဲ့တရားတော်ဒီဘဝတိဖြစ်ပေါ်လာကြသည်။ဤသဘောလေးအကြောင်းပြုပြီးတော့ဖြစ်တယ်တဲ့။ဘာတွေဖြစ်တုံးဆိုအပညာဖြစ်တယ်။အပြီးမှပြုတာပြောတယ်။အနေအဆမမြဲဘူးလို့အပြီးမှပြုတယ် ပတ္တာသဒ္ဓါတွေလည်းဖြစ်တယ်သဒ္ဓါဆိုစကားပေါ့လေဝဟာရစကားအမီးပါပဲအနိစ္စဆိုတဲ့အမီးအနိစ္စဆိုတဲ့သဒ္ဓါလည်းဖြစ်လာတယ်အဲ့ဒါလက်ကင်ဘွားလေးမြင်နေဆိုရင်ရှူတယ်ဘယ်လိုခေါ်ရတာလဲရှူတယ်လို့အပြီးမှပြောတယ်ဘဝကတော့ဘဝပဲအဝတ်ပဲသူရှူတယ်လို့ခေါ်ရတယ် ။ဘာဖြစ်လို့အဝတ်ကိုဖြူတယ်ပြောရတော့ဖြူတဲ့အစင်းရှိလို့ဖြူတဲ့အစင်းကိုအကြောင်းပြုပြီးသူဖြူတယ်လို့ခေါ်ရတာ။အဲဖြူတဲ့အစင်းကလားတတ္တဗုဒ္ဓနမိခေါ်တယ်ဖြူတယ်လို့ဖြူတဲ့ဘဝကလေးလို့ခေါ်ရခြင်းအကြောင်းဖြူတဲ့ဘဝလေးလို့အတိမှတ်ပြုခြင်းရဲ့အကြောင်းဖြစ်တယ်။အဲဖြူတဲ့အစင်းလေးကတတ္တဗုဒ္ဓနမိတယ်လို့သာသာသရာနည်းတွေသာသာတင်တဲ့ပုဂ္ဂိုလ်တွေတော့သာကောင်းနားလည်ထားရတယ်။ဒါလည်းပဲဟို တော်တော်လေးဘုရားရှိတာမှနားလဲပါရဲ့။သာသင်္ဃာသပုဂ္ဂိုလ်ကနားမလဲဘူး။ဘာတွေပြောမှမသိဘူးဥစ္စာတွေ။သူကဘုရားရှိလာတော့ဟုတ်တယ်သူကတိတိကျကျပဲတိတ်လို့မရဘူးသူအနေကလေးကတရားဒီတိုင်းနားနေတာ။သာရဘုဒ္ဓနမိတ်။သရာရှိကြောင်းနမိတ်ပဲတဲ့သရာသရာရှိကြောင်းအတိမပြုရခြင်းအတိမပြုခြင်းဖြစ်ကြောင်းအတိမပြုရကြောင်းသာရဘုဒ္ဓနမိတ်။အခုအနိစ္စ မမြဲဘူးဆိုတဲ့တရားလေးဖြစ်လာခြင်းအကြောင်းမမြဲဘူးလို့အတိမပြုရခြင်းအကြောင်းဟာဒါလေးကအနိစ္စလက္ခဏာခေါ်တယ်အနိစ္စကအနိစ္စဤအဖြစ်အနိစ္စမြည်ပြီးဖြစ်ကြောင်းအနိစ္စကိုအတိမပြုရခြင်းအကြောင်းအနိစ္စလက္ခဏာဝိရိဒဘာတိယာမိတယ်ဒါလည်းနားလည်တာမယ်အနေဇာနုပါဒနာအနေဇာဝေရှုသောနုပါဒနာဝရိဒဘာသိယာယီအနေဇာလို့ရှုတဲ့အအနေဇာနုပါဒနာ ဉာဏ်ဝိပဿနာဉာဏ်နဲ့သိရမယ်နေသာနုပါတိအနေသာကိုရှုသောပုဂ္ဂိုလ်ကိုဝိရိတာဘောသိရ၏အနေသာရှုသောပုဂ္ဂိုလ်လည်းသိရမယ်အဲ့ဒါ၄ချက်သိရမယ်ဘုန်းကြီးလည်းခဏခဏဟောနေတာပါနေဥစ္စာဒါလည်းအရေးကြီးတယ်ဒီနေသာလေးတကူအရေးကြီးတယ်ခါတိုင်းခါတိုင်းတော့၃ခုပဲဒီခါတော့၄ခုဉာဏ်တော့နေသာနုပါတိကလည်းပါရအောင်ပါဆိုတော့၄ခုဒီခါတော့ နိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည်နိစ္စ ानु ပါဒနာကိုသိရမည်အနိစ္စ ानु ပါတိပုဂ္ဂိုလ်ကိုသိရမည်ပုဂ္ဂိုလ်ကနံပါတ်ကဲဆိုရမယ်အနိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည်အနိစ္စ ानु ပါဒနာကိုသိရမည် နိစ္စ ानु ပတိပုဂ္ဂိုလ်ကိုသိရမည်အနိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည်အနိစ္စ ानु ပသနာကိုသိရမည်အနိစ္စ ानु ပတိပုဂ္ဂိုလ်ကိုသိရမည်နားရလေးခုအိဋ္ဌဆိုတာဘာလဲဆိုတော့နေသနိခန္ဓာပင်စကံ နေသန္တိအနိစ္စမမြဲသောတရားဟူသည်မှာခန္ဓာပင်စကခန္ဓာ၅ပါးအပေါင်းပဲမမြဲတဲ့တရားဆိုတာခန္ဓာ၅ပါးအပေါင်းပဲခန္ဓာ၅ပါးပဲရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးမိမိသာနာမှာလည်းရှိတယ်သူတို့ဘာသာနာမှာလည်းရှိတယ်ဒီလောကလုံးမှာအသက်ရှိတဲ့ပုဂ္ဂိုလ်တို့ဤသာနာမှာဆိုဒီခန္ဓာ၅ပါးတရားတွေပဲ အပညာတဆိုတဲ့တ attva တွေရှိပြမာတွေအဲ့ဒီမှာတော့ခန္ဓာတစ်ပါးရုပ်တစ်ပါးအာယုပပြမာတွေအာယုပ၄ပုံမှာရှိတယ်အဲ့ဒီတ attva တွေတော့ရုပ်မရှိဘူးသူကနာခန္ဓာ၄ပါးရှိမိမာတစ်ပါးတော့ဘုံငါတ attva တွေဟို၅ခုနှုတ်လိုက်တော့31မှာ၅ခုနှုတ်26ကျန်တယ်အဲ26သင်္သောကာရဘုံလို့ခေါ်တယ်26ဘုံ အဲဒီ26ဘုံမှာတ attva တွေတော့ခန္ဓာ၅ပါးကြီးတယ်ပဲဘယ်က၄ဘုံလူဘုံပြီးတော့နတ်ပြည်က6ဓာတ်ဒီကကာမ30ဘုံခေါ်ရတာကာမဘုံ30ကြီးကာမအာယုန်တွေပါရနှစ်သက်တဲ့တဏှာရှိနေတဲ့တ attva တွေပေါ့ဒီဘုံတွေမှာလူလူတွေလိုပဲအားလုံးဘုံတိုင်းဘုံတိုင်းမှာအထီးမှတ attva တွေရှိပြီးတော့ကာမတဏှာတွေ ရှိရာဌာနတွေပေါ့အားလုံးကာမဘုံ31အဲဒီကအထက်တော့ယူပဘုံတွေပထမဇန်က3ဘုံနဲ့ဒုတိယဇန်က3ဘုံနဲ့တတိယဇန်3ဘုံမှတ်လို့လည်းပါရဲ့သူကပထမဒုတိယတတိယ3ဘုံစီကို9ဘုံယူပါနောက်ပြီးတော့သရုပ်ထဇန်ကြတဲ့ဝေဟဖို့နဲ့ပညတဆိုတာရှိတယ်အပညတဆိုတာကစိတ်မရှိစိတ်နာတရားမရှိတဲ့ရုပ်ကြီးရရှိနေတဲ့ဘုံအပညာအပညာပညာမရှိဘူးရုပ်ကြီးတွေလိုပဲ အဲ့ဒါကအဲ့ဒီနဲ့ပုံကားတာပုရုဇဉ်တွေဟွဝေယဘုံမှာဆိုလို့ရှိရင်အရိယာလည်းရှိနိုင်ပါတယ်မပင်သကတော့ပုရုဇဉ်တွေပဲနောက်ပြီးတော့သူတို့အထက်ကျတော့သုဒ္ဓဝါဒ၅ဘုံနဲ့နာဂယဟန်နေယန္တာတွေနေရအဝိဟာအတ္တပါသုရတာသုရတိအကနိဋ္ဌဆိုတဲ့သုဒ္ဓဝါဒ၅ဘုံ လေးက9000ကပ်ပါလေအဲ့ဒီက9ပုံ9ပုံရဝေဟဖို့ရအဲအောက်ကနေပြောမှလေပထမဇန်3ပုံဒုတိယဇန်3ပုံတတိယဇန်3ပုံဆို9ပုံရဝေဟဖို့တစ်ခုတည်း10ရတာသုဒ္ဓဝါဒ9ခုထဲ15ခုရတယ်ဇမက15ခုကာမဘုံက17ဘုံဆို26ဘုံအဲ့ဒါမင်းဇောကာရဘုံကြီးခေါ်တယ်မင်းဇဝောကာရ ခန္ဓာ၅ပါးရှိပြီအဲ့ဒီပုံမှာရှိတဲ့တ attva တွေကခန္ဓာ၅ပါးရှိတယ်ပဲရုပ်ရှိတယ်ဝေဒနာရှိတယ်ပညာရှိတယ်သင်္ခါရရှိတယ်ဝိညာဉ်ရှိတယ်ခန္ဓာ၅ပါးလုံးပြည့်စုံရှိတယ်အဲဒီခန္ဓာ၅ပါးလုံးဟာအနိစ္စတရားတွေပဲခန္ဓာတစ်ပါးတည်းရှိတဲ့အသိဉာဏ်ဘုံမှာရုပ်ခန္ဓာတစ်ပါးတည်းရှိသူလည်းအနိစ္စပါပဲခန္ဓာ၅ပါးအနိစ္စဆိုတော့အဲ့ဒီတစ်ပါးတည်းအနိစ္စပဲခန္ဓာ၅ပါးတည်းအပါဝင်ပဲ အာယုဘလေးပုံကနာခန္ဓာလေးပါးသာရှိရဲ့အဲဒါတွေလည်းအိဋ္ဌပါပဲဘုံ31မှာရှိတဲ့မြတ်တပါးလည်းရှိတယ်တပါးလည်းအိဋ္ဌပဲ၄ပါးရှိတယ်၄ပါးအိဋ္ဌပဲ၅ပါးလုံးရှိတယ်၅ပါးလုံးအိဋ္ဌဘာတပါးရိသနာမှာရှိတဲ့ခန္ဓာ၅ပါးတရားတွေအိဋ္ဌတဲ့သတ္တဝရိသနာမှာအကျုံးဝင်တဲ့အပြင်ဘက်ကရုပ်ခန္ဓာတွေရှိတယ်အဲဒါတွေလည်းအိဋ္ဌပဲအခုမြေကြီးတို့သစ်ပင်တို့တောတောင်လေနေစသည်ပေါ်တယ် အတ္တဝါမဟုတ်တဲ့အရာဝတ္ထုတွေအသက်ရှင်နေတဲ့အကောင်ပဲလေလူတွေကအသိမှပြုမထားတဲ့အရာဝတ္ထုတွေရှိတယ်အဲ့ဒါတွေလည်းရုပ်ရုပ်ခန္ဓာတွေအဲ့ဒါတွေရုပ်ရုပ်သက်သက်ပဲရှိတယ်သူကအဲ့ဒါတွေလည်းအနိစ္စပဲခန္ဓာ၅ပါးတရားအနိစ္စဒီလိုသုဒ္ဓမယနဲ့မှတ်ဖို့တော့လွယ်သားပါပဲခက်ပါဘူးလို့သာဟုတ် ရုပ်ဆိုတာအထင်ရှားတွေ့နေရတဲ့အရာဝတ္ထုတွေကိုရုပ်ရုပ်ဝတ္ထုတွေအနေစာတဲ့ဘတ်တော်ရဲ့တဏ္ဍာမှာရုပ်ကိုကြီးအကောင်ထည်ကြီးတဲ့တွေ့နေတာရုပ်ပဲအာအနေစာပဲရုပ်ကိုပြီးပြီးတော့ဖြစ်တဲ့ဝေဒနာခံစားမှုရှိတယ်အကောင်းဆုံးခံစားမှုကောင်းတယ်ဆိုတယ်ဆိုတာဝေဒနာလေးပဲမှတ်သားမှုရှိတယ်အဲမြင်နေကြတဲ့အာယုန်တွေဘာပဲညာပဲလို့မှတ်ထားတဲ့သဘောပညာသူကပညာခန္ဓာခေါ်တယ် ပြီးတော့သိတဲ့စိတ်ဝိညာဉ်အာယုံကိုသိတဲ့စိတ်ဝိညာဉ်ဝိညာဉ်နဲ့ခန္ဓာကိုယ်ရယ်ဒီမှာတော့ဘာအတိဏတရားတွေအာယုံစီကိုညွတ်တတ်တဲ့နာတရားတွေကသင်္ခါရခန္ဓာကိုယ်ရယ်အလုံးသူတို့ကတော့ဒီကူတွေကများတယ်အလုံး50တောင်ရှိဖတ်တာအာယုံနဲ့တွေ့တဲ့သဘောစေရနာတဲ့စိတ်စောတိုက်တွန်းပြီးတော့သုံးတစ်ခုအမှုကိစ္စတည်အောင်လာကြောင်းကြဆိုင်နေတဲ့သဘောစေရနာတဲ့ မနတိကာရတဲ့နှလုံးသွင်းတဲ့သဘောအာယုန်စီကိုစိတ်ညှို့ပြီးနှလုံးသွင်းတဲ့သဘောအဲ့ဒါကစိတ်တိုင်းစိတ်တိုင်းမှာရှိပါတယ်အကုသိုလ်စိတ်တွေကြတော့လောဘကပါလာတယ်လူကျင်တယ်ဒေါသကစိတ်ဆိုးစိတ်ဖြစ်လာတယ်မောဟကမဟုတ်တာတွေကြောက်ပြီးတော့ပြီးတယ်မမြဲတာကောမြဲတယ်လို့ထင်တယ်မချမ်းသာတာတွေချမ်းသာတယ်ကောင်းတယ်လို့ထင်တယ်ပုဂ္ဂိုလ်သတ္တမဟုတ်တာတွေပုဂ္ဂိုလ်သတ္တလို့ထင်တယ်မောဟသဘောတွေကမာနကအထင်ကြီးတယ်ဒိဋ္ဌိက မှားယွင်းတဲ့အယူတွေကိုယူနေတာမှားတယ်ဆိုပြီးယူတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘဲနဲ့ပုဂ္ဂိုလ်သတ္တဝါပဲလို့ယူတယ်ကံကံအကျိုးရှိပါရဲ့တဲ့ကံကံအကျိုးမရှိဘူးလို့ယူတယ်စသည်ဖြင့်အလွဲတွေယူတာအဲဒိဋ္ဌိဝိသိကိစ္စကယုံမှားတာဒါအကုသိုလ်တရားတွေကုသိုလ်တရားတွေထဲမှာတရားတို့တတိတို့ဆိုတာရှိတယ်တရားဖရာတရားသံဃာစသည်ယုံကြည်တယ်တတိအမှားရတယ် ကုသိုလ်ကောင်းမှုပြုဖို့အမှတ်ရတဲ့ဒါနပြုဖို့သီလဆောက်တည်ဖို့ဥပုသ်ရင်သီလဆောက်တည်ဖို့အမှတ်ရတဲ့ဘာဝနာပွားများအားထုတ်ဖို့အမှတ်ရတဲ့တရားအားထုတ်တဲ့အခါကာလမှာရှုမှတ်ရမယ့်တရားတွေမမေ့ပဲနဲ့ပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့အမှတ်ရတယ်တတိတရားဟိရိမကောင်းမှုမှရှက်တယ်မကောင်းမှုပြီးပါမှရှက်တယ်ဥဒ္ဒပမကောင်းမှုပြီးပါမှလန့်တယ်အာလောဘ လိုရင်မှုမရှိဘူးမတွေ့တာဘူးအာဒေါသပြင်းမမှုမရှိဘူးချမ်းသာပါစေကောင်းစားပါစေဒီလိုသာနှလုံးသွင်းအာမောဟမှန်တိုင်းသိတယ်ကံကံရင်ကျိုးရှိတယ်လို့ပြီးတာလေအာမောဟပဲဝိပဿနာရှုတဲ့အခါမှာရှုရတဲ့အာယုန်တွေယုတ်တရားနာတရားတွေပြမင်းစရာသိသွားတာလေအာမောဟပဲအနိစ္စဒုက္ခအနတ္တမမြဲတာဆင်းရဲတာအနတ္တတရားပဲဆိုတာကိုရှင်းရှင်းသဘောကျပြီးသိသွားတာ ဒါတွေကအာမောဟပညာညာအတူတူပါပဲဝိပဿနာညာအဲ့ဒါကကောင်းတဲ့တရားတွေဒီပြင်လဲကောင်းရရောမကောင်းရရောလိုက်ရောနေတဲ့တရားတွေရှိတယ်ဝိတဝိสารတော့ပီတိတော့ဌာနဒီမောကဆိုတာတွေရှိသေးတယ်အဲ့ဒါတွေကတော့အကောင်းနဲ့လည်းပါမကောင်းနဲ့လည်းပါတယ်သူက၆ခုရှိတယ်ဝိတ္တကြံစည်တာတွေကောင်းတာလည်းကြံတာမကောင်းတာလည်းကြံတာဝိสารဘာမှလည်းသုံးတတ်တာ

အဲဒါပီတိကလည်းကောင်းတဲ့ချင်းသိုးတဲ့ချင်းမျိုးပဲနောက်ပြီးတော့ဝိရိယဆိုတဲ့တရားကလည်းကောင်းရတယ်သူအားထုတ်တာမကောင်းရတယ်အားထုတ်တာပဲမကောင်းမှုတွေလုပ်တဲ့ပုဂ္ဂိုလ်လည်းဝိရိယနဲ့အားထုတ်တာပဲကုသိုလ်ကောင်းမှုတွေလုပ်ရင်လည်းဝိရိယနဲ့အားထုတ်တယ်သူကလည်းနေနေရလုံးနှစ်ဘက်လုံးပါတယ်အဒီမောက္ခရတယ်ဟောသုံးဖြတ်တယ်သူကလည်းကောင်းရတယ်သုံးဖြတ်တယ်မကောင်းရတယ်သုံးဖြတ်တယ်သူကနှစ်မျိုးရှိတယ် အဲ့ဒီတရားတွေအကုန်လုံးကြည်တွက်လိုက်လို့ရှိရင်50ရှိပါတယ်ကိုဘုန်းကြီးပြောတာတော့50မပြည့်သေးဘူးကျိုးနားလည်ခဲ့မဲ့ဥစ္စာတွေခြံထားတယ်အလုံး50ရှိတယ်အဲ့ဒါသင်္ခါရခန္ဓာတွေဒါတတိယနဲ့လည်းဖြစ်ပါဘူးဟွန်းတတိယနဲ့လည်းမဖြစ်ဘူးကုသိုလ်ဖြစ်တဲ့ကကုသိုလ်နဲ့ဆိုင်တဲ့တရားတွေတဲကဖြစ်တယ်အကုသိုလ်ဖြစ်တဲ့ကအကုသိုလ်နဲ့ဆိုင်တဲ့တရားတွေတဲကဖြစ်ဒါလည်းအကုန်လုံးတတိယနဲ့ဖြစ်တာမဟုတ်ဘူးလောဘဖြစ်နေတဲ့ကဒေါသမဖြစ်ဘူး ကူချင်းတကူချင်းဖြစ်မယ်ဒိဋ္ဌိဖြစ်နေတဲ့အခါမာနမရှိဘူးမာနဖြစ်နေတဲ့အခါဒိဋ္ဌိမရှိဘူးပြီးတော့လောဘဖြစ်နေတဲ့အခါမှာဝိသိကိစ္စမရှိဘူးဝိသိကိစ္စဖြစ်နေတဲ့အခါလောဘမရှိဘူးအဲသူကတကူချင်းတကူချင်းသက်ဆိုင်ရာဖြစ်တဲ့တရားတွေသူကလည်းသူအသီးသီးဖြစ်နေတယ်အဲဒါကြံတဲ့စေသိဏတရားတွေကသင်္ခါရခန္ဓာတဲ့90ရှိတယ်အဲဒါတွေကသတ္တဝါတိုင်းသတ္တဝါတိုင်းသာနာရှိနေတဲ့ခန္ဓာ၅ပါးတရားတွေပဲ ဒါတွေမမြဲဘူးတကယ်မြဲတာမရှိဘူးအနိစ္စမမြဲတဲ့တရားပဲလို့ဒီရမယ်ယောဂီပုဂ္ဂိုလ်အနေနဲ့ကတော့ကိုရှုတိုင်းရှုတိုင်းဖြစ်ပြနေတဲ့တရားတွေပါပဲခန္ဓာ၅ပါးတရားဆိုတာဒါပဲဒါကြောင့်လူလည်းကူမှတ်ရအောင်တော့ဖြစ်ပြတဲ့မြယုံနာခန္ဓာကအနိစ္စတရားဘုညာဆောင်မှုပေးတာအဲဒီကခဏခဏဆိုတော့ရနေကြမှာပါပဲတော့မကြဘူးတဲ့ပုဂ္ဂိုလ်တွေနားလည်အောင်လို့ပြောနေတယ်ဖြစ်ပြတဲ့မြ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 သွား၆ပါးကပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးရှုတာအဲ့ဒီပေါ်တိုင်းပေါ်တိုင်းနေဟာဒီခန္ဓာ၅ပါးတွေပဲဖြစ်ပြတဲ့မြတ်ယုံနာခန္ဓာတွေပဲအဲ့ဒါတွေအနိစ္စတရားအနိစ္စဆိုတာတရားမဟုတ်ဘူးဒီတရားတွေတဲ့မိမိတို့တဏ္ဍာမှာရှိနေတာမြင်တဲ့အခါမှာမြင်ရကနေပြီးတော့အနိစ္စတရားတွေသင်ကြားသွားတယ်ကြားတဲ့အခါမှာကြားရကသင်ကြားသွားတယ်နာတဲ့အခါနာရကစားတဲ့အခါစားသီရကတွေ့တဲ့အခါဒုတိယက စိတ်ကူးစဉ်းစားကြံနေတဲ့ကစိတ်ကူးစဉ်းစားကြံနေတာကအဲဒီမှာအကြပေါ်တာကိုွေးတဲ့အခါကိုွေးရတာဆန့်တဲ့အခါဆန့်ရတာစသည်ဖြင့်ပေါ့လေကိုမူရတွေဖြစ်တိုင်းဖြစ်တိုင်းစိတ်မူရတွေဖြစ်တိုင်းဖြစ်တိုင်းအဲဒီကနေပြီးတော့ခန္ဓာ၅ပါးတရားတွေသင်ကြားတွေ့နေတဲ့ယောဂီပုဂ္ဂိုလ်တွေဒါတွေမှတ်နေရတာပဲအဲဒါတွေမှတ်တော့မဂ္ဂသာပုဂ္ဂိုလ်သိမသိသေးဘူးပေါ့မဂ္ဂသာပုဂ္ဂိုလ်ကတော့သရတရားနဲ့ဒီလိုအထုရတာပဲဆရာသမားတွေကပြောလို့ ဒီတိုင်းအားထုတ်ရင်ယုံနာနေကွဲလာနိုင်မယ်အိစ္ဆဒုက္ခနာတာပြီးလာနိုင်မယ်လို့ဆရာသမားကပြောတာနဲ့အဲ့ဒါယုံကြည်ပြီးတာတရားနဲ့အားထုတ်ရတယ်အဲမယုံကြည်လို့အားမထုတ်ပဲနေရင်တော့အဲ့ဒါရှင်းမတဲ့ဆိုတာယုံကြည်ပြီးတော့တရားတရားနဲ့အားထုတ်ရတယ်တရားတရားနဲ့အားထုတ်လို့တမာရီဖြစ်မှညာဖြစ်တာတမာရီမဖြစ်ညာမဖြစ်ဘူးอืมတမာရီကအရေးကြီးတယ်သမာရိမိတ်ဝေဘဝေဒာသမာဟိတောယထာဘုဒ္ဓံပဇာနာတိ ဘေကဝေယံတို့တမာရိန်တမာရိကိုဘာဝိထပွားစီလောပွားစီကုန်လောအဲပွားစီပွားစီလောပွားစီကုန်လောဘိက္ခုဧကုနဲ့ဆိုရင်ဘိက္ခုနဲ့တော့ဘိက္ခုယာနေဘာဝိထပွားစီရဤအဲတမာရိကိုပွားစီရမယ်တမာရိဖြစ်စီရမယ်မာတမာရိတော့ဆိုသမထတမာရိဝိပဿနာတမာရိနှစ်ခုလုံးပါပဲ။ တန်းနိုင်လို့ရှိရင်သမထသမารိဇန်သမารိပွားတဲ့ဇန်သမารိဇန်ရအောင်အထုဇန်မရရင်လည်းဥစ္စာရသမารိနဲ့ပြည့်စုံအောင်အထုအဲသမารိရလို့ရှိရင်သမာဟိတောကောင်းစွာတည်ကြည်သောပုဂ္ဂိုလ်သည်သမာဟိတောကောင်းစွာတည်ကြည်သောပုဂ္ဂိုလ်သည်ယထာဥတာဟိုတိုင်းမှာသာသနာတိပြီအမှန် သမာဓိကောင်းစွာစိတ်ကလေးကောင်းကောင်းကြီးနေပြီငြိမ့်နေပြီဆိုရင်အမှန်တိုင်းပြီးတယ်။ဘုန်းကြီးကငယ်ငယ်တုန်းကစဉ်းစားဘူး။ဒါလည်းဒီခဏခဏပြောနေတာပဲ။ဒီပြောတာတရားကြောင့်မဟုတ်သေးရင်ပုဂ္ဂိုလ်တွေလည်းဒီလိုသံဃာဖြစ်နေတာရှင်းသွားအောင်လို့ဘုန်းကြီးကတက္ကတက္ကပြော။သမာဓိဖြစ်ရင်အမှန်တိုင်းပြီးတယ်လို့ဘုရားကဟောတာ။သာသနာ့ဘာခါကာလမှာဇာဘိညာရတဲ့ရသေးတယ်အများကြီးရှိတယ်သမာဓိတော့ဖြစ်နေတာပဲ။ သူတို့အမှန်တိုင်းမသိဘူးဘုရားမပွင့်ငင်ကလေးတဲ့အာလာရယသိဥဒကယသိတွေဆိုတာသာသာသမဘတွေခုနှစ်ပါးရှစ်ပါးပြည့်စုံနေတာပဲသမာဟိတော့ဖြစ်နေတာပါပဲသမာဓိပြည့်စုံနေတာပဲဒါပေမဲ့လို့ဒီအာလာရဥဒကယသိကြီးတွေဟာအမှန်တရားတွေသူတို့သိမသွားဘူးယုတ်တရားနာတရားတွေမသိဘူးအနိစ္စဒုက္ခအနာတ္တတွေမသိဘူး သိဘူးသေခြင်းပုဂ္ဂိုလ်တွေလည်းဒီလိုပဲသာသနာ့ဘာမှာယသိတွေဇာမင်းကြီးတွေရကောင်းငင်တွေဘာတွေသွားနေပေမဲ့လို့သူတို့ယုံနာတရားတွေအမှန်တိုင်းမသိဘူးအိသရုက္ခနာတာတွေအမှန်တိုင်းမသိဘူးတော့ဒီဒေသနာကတော့တမာရီတမာရီဖြစ်လို့ရှိရင်တမာရီတော့စိတ်တည်ကြည်လို့ရှိရင်ယထာဝနာဟုတ်တိုင်းမှာဆိုတာယုံနာတရားတွေအိသဒုက္ခအနတ္တအမှန်တိုင်းသိတယ်လို့ဟောထားတယ် မဲနဲ့ဒီသာသနာ့ကပုဂ္ဂိုလ်တွေသမာဓိဖြစ်ရင်လည်းဘယ်နှယောက်မသိတော့သမာဓိဖြစ်ရင်ဉာဏ်ဖြစ်ရမှာပဲဘယ်နှယောက်သမာဓိဖြစ်ရင်ဉာဏ်မဖြစ်ရတော့ငယ်ငယ်တုန်းကဘုန်းကြီးကစဉ်းစားတယ်သူများလည်းပဲစဉ်းစားကောင်းစဉ်းစားကြပါလိမ့်မယ်စဉ်းစားတတ်တဲ့ပုဂ္ဂိုလ်ကဒီလိုစဉ်းစားမှာအဲ့ဒါအဖြစ်မထွက်ဘူးငယ်တုန်းကဒီကမထွက်ဘူးဒီဒေသနာနဲ့ဒီသာသနာ့ကသမာဓိရနေတဲ့ပုဂ္ဂိုလ်တွေအမှန်တိုင်းမသိတာနဲ့တော့ ဒီနိုင်လို့မရဘူးလို့ဘယ်လိုပဲထားရတယ်ဆိုတော့ခောက်ထားရတယ်မတတ်နိုင်ဘူး။နောက်တရားထုတ်လာတဲ့အခါကျမှသဘောပေါက်လာတယ်။တရားထုတ်တဲ့အခါကာလကျတော့စိတ်တည်ကြည်မှုရှိတဲ့အခါမှာဉာဏ်ကလည်းပဲသူကအမှန်တိုင်းသိတာကိုကြားရတယ်အမှန်တိုင်းသိ။အဲနီးမရှိရင်တော့မသိဘူးနီးရှိရင်သိတယ်ဒီလိုတော့ဟိုအကူညီလေးတော့လိုပါသေးတယ်သမာဓိဖြစ်တိုင်းဖြစ်တိုင်းတော့သိတာတော့မဟုတ်ဘူး။သမာဓိဖြစ်ရင်အမှန်တိုင်းသိတာတော့မှတော့မယ်နီးကြည့်မှ နီးမရှိရင်ဇာပင်ကြီးတွေဘယ်လိုပဲရနေနေယုံနာတရားအနိစ္စဒုက္ခနာတာတွေအမှန်တိုင်းမသိနိုင်ဘူးနီးတဲ့အချင်းရုံမှာဒါအရေးကြီးတယ်နီးမရှိလို့ရှိရင်ချင်းအာထုတ်တဲ့နီးမရရင်ဘယ်သူမှဘယ်နဲ့မှမတတ်နိုင်ဘူးညစာပြပွင့်လာပြီးသတိထံတရားတွေဟောမှာဒီကြမှာယုံနာတရားတွေအမှန်တိုင်းသိတာ သာသနာ့ဘာဇံပင်ညတဲ့ပုဂ္ဂိုလ်တွေလည်းမသိဘူးဇမားတွေရှိတယ်သာသနာ့ဘာကဟိုမှာဇမားတိကြောင်းတဲ့ဇမားတွေရှိသူတို့လည်းသမာဓိရှိပါတယ်သူတို့လည်းမသိဘူးနီးမရှိတော့ဘာမှမလုပ်တော့ဘူးနီးရှိမှအခုခေတ်အခုခေတ်တဲ့လောကထဲမှာနီးသစ်တွေအမှန်ပေါ်ပါတယ်အသုံးကျတဲ့ပစ္စည်းတွေထုတ်လုပ်ကြသိပ္ပံနည်းနဲ့ နီးမရှိခင်ကဆိုလို့ရှိရင်ဒါတွေမလောက်တတ်ဘူးနီးကြည့်လာတော့လောက်တတ်တယ်အခုဗမာပြည်မှာဖြစ်နိုင်တဲ့ရကန်းရဲတာပဲထားပါအောင်တော့ခြေတုံးကဆိုရင်ရိုးရိုးပဲလက်ရကန်းလေးနဲ့ဒါနဲ့ပဲရက်လာကြတာပဲအခုဟုတ်လားဆေရကန်းဆိုပြီးတော့ဟိုနီးရကြည့်လာတော့အဲ့ဒါတွေဒီကလူတွေတွေလောက်တတ်တာပဲလို့ရင်ဖြစ်တာပဲဘာမှသိခဲ့တာမဟုတ်ဘူးဒါပေမဲ့နီးကမရှိတော့မလောက်တတ်ဘူးနီးကြည့်တော့သူကလောက်လို့ရတယ်ဆက်ဆိုရင်မလို့ သူဥစားကိုအင်ဂျင်နဲ့ဆက်နဲ့မောင်းရတာမှမဟုတ်ပဲဒီမှာသူကကိုယ်တင်နေမောင်းလေးပါလေသင်ထားတာရှိတာပဲဒါတော့ပဲအဲဒီလိုဟာတွေကလောလကူကိုဖြစ်နေတဲ့ဟာတွေရှိပါတယ်အဲဒါနီးမရှိလို့ရှိရင်ဘာမှလုပ်လို့မဖြစ်ဘူးနီးရှိလာတော့သူကလှုပ်တတ်တယ်ဘယ်ဟာမဆိုပဲနီးမရှိရင်အလုပ်လုပ်လို့မဖြစ်ဘူးနီးလေးပြီးမှလုပ်လို့ဖြစ်တယ်အဲဒါတမာဟီတော့စိတ်တည်ကြည်တဲ့ပုဂ္ဂိုလ်ဟာ ယထာဘူတံပဇာနာတိဟုတ်တိုင်းမှသာပြီးရစနီးရှိတဲ့ပုဂ္ဂိုလ်ပြောတာနီးမရှိတဲ့ပုဂ္ဂိုလ်တော့မသိဘူးမြတ်စွာဘုရားရည်ရွယ်ဟောတာကနီးရှိတဲ့ပုဂ္ဂိုလ်ရည်ရွယ်ပြီးတော့ဟောတာနီးမရှိတဲ့သာသနာ့ဘပုဂ္ဂိုလ်တွေကိုမရည်ရွယ်ဘူးသာသနာ့ဘသွင်းပုဂ္ဂိုလ်တွေရည်ရွယ်ပြီးတော့ဟောတာပြီးတော့သူကရှင်းသားအဲဇန်သမารိရလို့ဇန်သမารိနဲ့တည်ရှိနေတဲ့ပုဂ္ဂိုလ်ဇန်ငါထပြီးရှုမြင်နိုင်ကြတိုင်းရှုအိစ္ဆဒုက္ခအနတ္တအဖြစ်အပျက်တွေကုန်သိတာပဲဇန်မရတဲ့ပုဂ္ဂိုလ်လည်းပဲ ဝိပဿနာရှုတဲ့တရားတွေမြင်နိုင်ကြတိုင်းနဲ့ရှုရှုပါများတော့သမာဓိဖြစ်လာဥစ္စာရသမာဓိဖြစ်အစကတော့စိတ်ကမငြိမ်နေဘူးစိတ်ကဟိုသွားယူသွားသွားနေတာပဲမငြိမ်နေဘူးပြတ်နေပြတ်နေတော့အာယုံပိုင်းပိုင်းခြားခြားမသိဘူးသူ့စိတ်တည်ကြည်လာမှညခါကာလမှာလိုင်းဒါမီထိုးတာနဲ့ဥပမာအချင်းတူပါတယ်လိုင်းဒါမီထိုးတာဟာအလင်းရောင်ကြဲကြဲပြန့်ပြန့်လင်းအောင်လို့ထိုးလိုက်ရင်လည်းကြဲကြဲပြန့်ပြန့်လင်းတယ်

အရာဝတ္ထုတွေအကုန်မြင်ရတယ်အာကလေးကစပြီးတော့မြင်ရတယ်အဲလိုပဲသမာဓိမရှိငါစိတ်ကဟိုရောက်ဒီရောက်တောင်ရောက်မြောက်ရောက်နဲ့သူကပြန်လွင့်နေတော့ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကိုယ်တယ်စနေဖြင့်စနေစသည်ဖြင့်အထင်ရှားရုပ်တရားတွေရှုနေမယ်အဲ့ဒီရုပ်တရားတွေပဲမရှိရမသိသေးဘူးသမာဓိရှိလာတဲ့အခါကာလကျတော့စိတ်ကတခြားမသွားဘူးဒီကြီးတဲ့စုပြီးတော့လာစိတ်အားတွေတခြားတယ် ရှုရတဲ့အာယုံလေးဖောင်းတယ်ဆိုရင်ဖောင်းတာလေးမှာတခါကောနာဓာမီလေးစုထိုးလိုက်တယ်လို့ပဲပိန်တယ်ဆိုပိန်တာပေါ်လေးနဲ့တခါစုထိုးလိုက်တယ်အဲ့ဒီမှားရမှားရအာယုံလေးပေါ်မှာစိတ်ကလေးကပ်ကနေကပ်ကနေဒီလိုဒီးလာတာပေါ့အဲ့ဒီလိုဒီးလာတဲ့အခါကျတော့ဖောင်းတယ်ဆိုဖောင်းတဲ့သဘောလေးတွေမှာခုနပိန်တဲ့သဘောတွေနဲ့မရောဘူးအစတုန်းကဖောင်းတယ်ဆိုပိန်တာတွေလည်းပြီးဒီပြင်ဟာတွေလည်းကြောက်ပြီးဒီပြတာပါပဲပဝိညာဉ်ဟာတွေအာယုံတွေထင်းနေတာပိန်တယ်လို့မှတဲ့အခါလည်းဒီလိုပဲဖောင်းတာလည်းပြီးဒီပြင်ဟာတွေလည်းပြီးဘယ် ယုတ်တရားနာတရားပိုင်းခြားသိနိုင်မှာတော့မပိုင်းခြားနိုင်ဘူးအနိစ္စဒုက္ခအနတ္တဝေးသေးတယ်သူကအဲတမာရီဖြစ်လာတဲ့ခါကျတော့မှားတဲ့အာယုံလေးတွေပဲကိုယ့်ကိုယ်ကလေးတွေစူးစိုက်ပြီးတော့ဒီကဖောင်းတယ်ဆိုဖောင်းတာပေါ်လေးတွေစိတ်ကလေးတခါလဲညာလေးညာဥတ္တမိပြစ်လိုက်လို့စူးစိုက်ပြီးတော့သွားတယ်လို့အကြောင်းဝင်လင်းလေးများတခါလဲထိုးပြီးတော့ကြည့်လိုက်တဲ့အခါကတ်သွားတယ်လို့ပဲအကြောင်းဝင်လင်းလေးအဲဒီလိုပဲမှားတဲ့အာယုံလေးပေါ်မှာစိတ်ကလေးကတ်ကနေပြီးတော့အဲဒီလိုဒီတဲ့အခါမှာ ရုပ်တရားသဘောလေးပိုင်းခြားသိတယ်။ဖောင်းတယ်လာတဲ့သဘောလေးပိုင်းခြားသွားတဲ့သဘောလေးပိုင်းခြားသိ။မှတ်သိရတဲ့နန္တရားသဘောလေးအာရုံစီကိုပြည့်ပြည့်ကပ်ကပ်သွားတဲ့နန္တရားသဘောလေးသိ။ဒါလည်းမကဘူး။ဖြစ်ပြတဲ့သဘောလေးလည်းသိတယ်မှတ်တိုင်းမှလည်းဖြည့်ပြီးပြောင်းဖြည့်ပြီးပြောင်းဖောင်းတာလေးဖြည့်ပြီးပြောင်းမှတ်တာလေးဖြည့်ပြီးပြောင်းပိန်တာလေးဖြည့်ပြီးပြောင်းမှတ်တာလေးဖြည့်ပြီးပြောင်းဘယ်မှတည်နာမရှိဖြည့်ပြီးပြောင်းသွားတဲ့သဘောလေးတွေကြီးတဲ့ဆိုတာပိုင်းခြားပြီးသိတာလေ။အဲဒီလိုသိတာက သမာဓိဖြစ်မှသိတာသမာဓိအရေးကြီးပါတယ်သမာဓိဖြစ်တဲ့အခါကျအဲ့ဒီလိုသိတာယောဂီတွေတော်တော်အားထုတ်နေတဲ့အခါကျတော့သမာဓိဖြစ်လာတယ်တချို့ပုဂ္ဂိုလ်ညာထူးတဲ့ပုဂ္ဂိုလ်ဆိုရင်ဒီနေ့တရက်လောက်နဲ့လည်းပဲဖြစ်တဲ့ပုဂ္ဂိုလ်နည်းနည်းပါးပါးရှိပါတယ်အဲ3ရက်4ရက်5ရက်ဆိုရင်တော့ဒီအပီလေးရောက်လာတာပဲများပါတယ်9ရက်လောက်ဆိုရင်တော့ကိုများတော့ဖြင့်အဖြစ်အပျက်ကလေးတွေပြီးတာပါတယ်တချို့ပုဂ္ဂိုလ်တော့လည်း10 15ရက်တလကြာလို့မသိတာလည်းရှိတာပေါ့လေအဲဒီတော့ပုဂ္ဂိုလ်ကတော့သူက ဒီလိုလဲပုဂ္ဂိုလ်ရောအာထုံနေတာဖြစ်တတ်ပါတယ်စိတ်မပါတပါနဲ့အာထုံနေတာရှိတယ်သရာတရားသိမရှိဘဲနဲ့မေမှုကြီးနဲ့အာထုံနေတာရှိတယ်အဲလိုပုဂ္ဂိုလ်တွေကတော့တော်တော်နဲ့မဖြစ်ပါဘူးသူစားတော်တော်ကမဖြစ်ဘူးအကျိုးလည်းပဲယုံတော့ယုံညမာရဲ့လုံလဝိရိယကပေါ့နေစူးစိုက်တဲ့ကမမှဘူးပေါ်တော့အမှတ်ဖြစ်ုံလေးမှတ်နေအဲဒါတမာရီမဖြစ်ဘူးဉာဏ်မဖြစ်ဘူးလားအဲဒါစူးစိုက်တဲ့ကလေးမှမှတမာရိန်ဘိက္ခေဘာဝေဒဘိက္ခုယံတမာရိန်တမာရီကိုဘာဝေဒပွားစီကုန်တော့ပွားစီရည် သမာဓိပွားစီရန်ဖြစ်စီရမယ်မှတ်တဲ့အာယုံလေးပေါ်မှာစိတ်ကလေးစိုက်ကနေစိုက်ကနေကပ်ကနေကပ်ကနေကြာနေအောင်စိတ်တည်ကြည်မှုလေးကြည့်အောင်အထုပ်ပါတဲ့ဒီလိုအထုပ်လို့ရှိရင်သမာဟိတောဘိက္ခွေယနောသမာဟိတောစိတ်တည်ကြည်သောပုဂ္ဂိုလ်သည်ယထာဟုတဟုတ်တိုင်းမှသောသဇာနာတိတိဟုတ်တိုင်းမှသာပြီဘယ်လိုသိရောဇဂုံနေစံတိသဇာနာတိအဲသက်ခုမျက်စိယုတ်အနေစမမြဲတဲ့တရားလို့သိနိုင်မဲ့တဲ့ဖြစ်ပြီးကြောက်တာလည်းမမြဲဘူး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 ဖြစ်နေတဲ့ပုံကိုယ်တွေကျူတိုင်းကျူတိုင်းဖြစ်ပြီးပြက်သွားတဲ့သဘောတွေကဒါခန္ဓာ၅ပါးတရားတွေပဲအဲ့ဒါတွေယောဂီပုဂ္ဂိုလ်တွေအလွယ်တကူမှတ်ရအောင်ဘုန်းကြီးကအဲဖြစ်ပြက်သမျှယုံနာခန္ဓာက အနိစ္စတရားဖြစ်ပြက်သွားသမျှမတိုင်းမတိုင်းဖြစ်ပြက်သွားတဲ့ကုသမျှယုံနာနေခန္ဓာ၅ပါးတွေပဲအဲ့ဒါတွေအနိစ္စတရားလို့သောသောကမှတ်တာမသိသေးရင်လည်းသောသောကဒီလိုမှဖြစ်ပြက်သမျှတွေဟာဖြင့်ယုံနာနေပဲခန္ဓာ၅ပါးတွေပဲအနိစ္စပဲ မှတ်တာနဲ့နောက်ရှူတိုင်းရှူတိုင်းဖြစ်တဲ့သောတာတွေတွေ့တဲ့ခါကျတော့ဩဒါတွေပဲအခြေတုန်းကတို့မှတ်တာတွေဒါတွေပဲဆိုတာပေါ်လာတယ်။တိုင်ဆိုရမယ်။ဖြစ်တဲ့တဏှာယုံနာခန္ဓာကအနိစ္စတရားဖြစ်တဲ့တဏှာယုံနာခန္ဓာကအနိစ္စတရားဖြစ်တဲ့တဏှာ စ္စဆိုတာဒါပဲသုဒ္ဓမယညာနဲ့ပြောမယ်ဆိုရင်ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအနိစ္စပဲယောဂီပုဂ္ဂိုလ်အနေနဲ့ဆိုရင်ရှုတိုင်းရှုတိုင်းဖြည့်ပြသွားတဲ့ဟာတွေကယုံနာခန္ဓာတွေပဲအဲ့ဒါတွေအနိစ္စတရားပဲမှတ်ထားဒီတော့အနိစ္စလက္ခဏာသိရမယ်အနိစ္စအနိစ္စတော့သိပြီအနိစ္စလက္ခဏာအနိစ္စလို့မှတ်ရခြင်းအကြောင်းဖြစ်တဲ့ အမှားသားသင်္ကေတလေးပေါ့လူမှာလူမှားသားရှိတယ်လူတိုင်းလူတိုင်းမှာမှားသားရှိဒါကြောင့်မို့ဘသူပဲဝါပဲဆိုတာမြင်ရင်လည်းဒီကြားရင်လည်းဒီဒါမှားသားဘူးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မြင်ကြရင်သိနေတာအဲဒီလိုသိစရာမှားသားလေးရှိတယ်အဲဒီမှားသားလေးကလက္ခဏာပဲဒီမှာလဲအနိစ္စမမြဲတဲ့တရားလည်းပဲမမြဲဘူးလို့သိဖို့ရမှားသားလေးရှိတယ်ခုနပါတာဗုဒ္ဓနမိတ်ကလေးပဲတရားစီကြောင်းနမိတ်ကလေး အဲ့ဒါတွေကဘာတော့ဆိုလို့ရှိရင်အဲဒီမှာနှမျိုးပဲဖွင့်လာပါတယ်နှမျိုးပဲမဟုတ်တစ်မျိုးပဲတွေကပြောရမယ်နှမျိုးကြောချုပ်နေတယ်ဟုတ်တော်အဘဝကာရောဟုတ်တော်ဖြစ်ပေါ်ကြည့်ပြီအဘဝကာရောမရှိတော့အချင်းရာဒီအနေစာလက္ခဏာနေစာတာနေစာတာမိဝါနေစာလက္ခဏာမိဟုတ်တော်ဖြစ်ပြီးပြီရှိပြီးပြီအစတုန်းကသူမရှိသေးဘူး ဇာရဝမရှိသေးဘူးခုမှသူရှိလာတယ်ဖြစ်လာတယ်ဖြစ်တယ်ဆိုတာရှိလာတယ်တူတူပဲအဇာရဝမရှိသေးဘူးခုမှရှိလာတယ်ရှိပြီးတော့သူအဘာဝမရှိကြဘူးပေါင်းနေပိန်နေထိုင်နေထိရစသည်ဖြင့်မှတ်နေရင်စိတ်ကလေးကအိမ်ရောက်သွားတယ်ဆိုတော့အစတုန်းကဒီအိမ်ရောက်သွားတဲ့စိတ်ကလေးမရှိသေးဘူးအေးစီစိတ်မရောက်သေးဘူးအဲဒါလေးရောက်တယ်မှလည်းမရှိဘူး အဲ့ဒါဟုတ်တော်ရှိပြီးဖြည့်ပြီးအဘာဝမရှိတာပဲဒီပစ္စည်းပြီးတော့သူကြောက်သွားမရှိဘူး။ဘောင်းနဲ့ပိန်နဲ့တိုင်းနဲ့ထိတယ်ရှိမနေရင်အဲဘုရားစီစိတ်ရောက်သွားတယ်ဆိုရင်ဒီတိုင်းမှာစဘုရားစီစိတ်မသွားသေးဘူး။အဲဒီတော့နှလုံးသွင်းနေရင်စိတ်ညစ်စရာတခုစဉ်းစားပြီးတော့စိတ်ညစ်တဲ့စိတ်ဖြစ်လာ။အစတုန်းကစိတ်ကမငြိပါဘူးကြီးကြီးလင်းလင်းမှာပဲဘောင်းနဲ့ပိန်နဲ့မှနေတာ။

ဖြစ်ပြီးတော့တရားပြောက်တာမရှိဘူးဟုတ်သွားဖြစ်သွားပြီးအဘဝကာရောမရှိတော့အရှင်ရားတွေနေသာလက္ခဏာနေသာလက္ခဏာမြင်နေသာဟုမှားရကြောင်းလေးပဲနေသာလို့အတိမပြုရတာဘာကြောင့်အစကမရှိဘဲနဲ့ရှိလာအစတွေကရှိနေတယ်ဆိုရင်တော့ဒါမမြဲဘူးပြောလို့မဖြစ်ဘူးအဲဒီလိုဟာတဲ့သဘာဝတရားတော့နိဗ္ဗာန်မှာတဘာမရှိပါဘူးနိဗ္ဗာန်မှရှိတယ်ဒီနေ့ဟာတွေကတော့ အသေးသေးဖြစ်ပြီးကြောက်နေတာကြီးမမြဲတဲ့တရားကြီးတွေပါပဲအဲဒါကြောင့်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအိဋ္ဌလက္ခဏာဖြစ်ပေါ်ပြီးကွယ်ပြောက်သွားတယ်ဆိုတဲ့သဘောလေးကအိဋ္ဌလုံးမှားရခြင်းအကြောင်းလက္ခဏာလေးပဲပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသဖြင့်မှရင်အဲဒီလိုစိတ်ကလေးပေါ်လာမှလည်းကြောက်သွားညောင်းတာပူဇနာခြင်းခဲခဲတာပေါ်လာမှလည်းကြောက်သွားအာရုံတွေပေါ်လာမှလည်းကြောက်သွား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 အနိစ္စလို့မှတ်ရခြင်းလက္ခဏာအထိမ့်မှကလေးပဲဒါလေးအရေးကြီးတယ်အဲ့ဒါမတွေ့သေးပဲနဲ့အနိစ္စ ानु ပါဒနာမပြင်းဘူးဒါယအနိစ္စဒါယထိုအနိစ္စဒါဟုခေါ်သောအနိစ္စလက္ခဏာဖြင့်ရူပါရီသို့ရုပ်စာကြည့်သောတရားတော်၌အနိစ္စံတိမမြဲဟု အနုပါဒနာရှုခြင်းသည်အနိစ္စ అను ပါဒနာအနိစ္စ అను ပါဒနာနိအနိစ္စ అను ပါဒနာဆိုတာဘာတော့ဆိုအနေစံဒီအနုပါဒနာအနေစနဲ့အနုပါဒနာနဲ့တွဲထားတော့အနေစမမြဲဟုအနေစံဒီအနေစတိတိဣတိလေးကြီးနေတယ်ဗမာလည်းဟုလေးပေါ့အနေစဟုအနေစံဒီအနေစဟုမမြဲဟုအနုပဒနာရှုခြင်းသည်ရှုသောဉာဏ်သည် အဲ့ဒါပါပဲတဲ့နိစ္စနုပါဒနာဆိုတာမမြဲဘူးရှုမြင်တာပဲရှုတယ်မြင်တယ်သိတယ်အတူတူပါပဲမမြဲဘူးလို့ရှုတာမမြဲဘူးလို့မြင်တာမမြဲဘူးလို့သိတာမမြဲဘူးလို့သဘောကျတာအဲ့ဒါအိသနုပဒနာပဲဘယ်မှာဖြစ်တာတော့ရူပါရိသို့ရုပ်စရှိသော ခန္ဓာ၅ပါးတရားတို့၌ရုပ်ရှုတဲ့အခါရုပ်ကိုမမြဲဘူးလို့သိသွားတယ် ဝေဒနာရှုတဲ့အခါနာလာကျင်လာတဲ့ခဲတာလေးတွေကိုယ်တိုင်တွေ့ထိကောင်းတာဒုက္ခဝေဒနာတွေ့ထိမကောင်းတာဒုက္ခဝေဒနာအဲမကောင်းတဲ့တွေ့ထိဆွဲပြီးတော့ညောင်းတာဝေဒနာချင်းခဲတာတွေဖြစ်တဲ့ကောင်းတဲ့တွေ့ထိဆွဲပြီးတော့အတွေ့ထိကောင်းတာတွေဖြစ်တယ်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာပဲစိတ်ထဲမှာ မကောင်းတဲ့အာယုန်နဲ့တွေ့တဲ့အခါမကောင်းတဲ့အာယုန်တွေစိတ်ကူးမိတဲ့အခါစိတ်ညစ်တယ်စိတ်ပြက်စိတ်လုံးမသာဘူးဒုက္ခဝေဒနာပဲ ဒီထဲမှာဝမ်းမြောက်ဝမ်းသာစရာကောင်းတဲ့အာရုံနဲ့တွေ့တဲ့ဝမ်းမြောက်ဝမ်းသာစိတ်တွေရှင်လန်းကြည်လင်းနေဒုက္ခဝေဒနာအလယ်အလအာရုံတွေတွေ့နေတဲ့အခါတော့ဥပိ္ပခဝေဒနာအဲဒါဝေဒနာ၃မျိုးအဲဒီဝေဒနာတွေရှိတဲ့အခါလဲညောင်းတယ်ပူတယ်စသည်ဖြင့်ရွှင်ရွှင်ပြောက်ပြောက်တော့တွေ့ရတယ်အဲဒါဖြစ်ပေါ်ပြီးကြောက်သွားတဲ့သဘောလေးပဲဒါလေးသိပြီးတော့မှအိဋ္ဌာလို့ထင်တာမညာမှားသားမှုသင်္ခါရခုနကပြောတဲ့ 50သောတရားတွေဝိညာဉ်သိမှုတွေမြင်မှုကြားမှုအဲစိတ်ကူးစဉ်းစားမှုအစရှိတဲ့သိမှုအဲဒီတရားတွေကိုအနိစ္စတော့မမြဲဘူးလို့ရှုတာအနိစ္စ ानु ပဒနာခေါ်တယ်အခုရှုမှတ်နေရတဲ့တရားတွေပါပဲကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကိုယ်မူရတယ်မှတ်နေတာယုတ်ရားတွေပဲအဲပါတွေအနိစ္စလို့ထင်မြင်လို့ရှိရင်အနိစ္စ ानु ပဒနာပဲတခါတည်းညောင်းတာပူတာစသည်ဝေဒနာပေါ်လာတဲ့အခါရှုရမှရတယ် အဲ့ဒါဖြစ်ပြီးတော့သွားလို့မမြဲဘူးတင်နေသနုပါဒနာပဲတခါတည်းမှတ်သားတဲ့ပညာဖြစ်တဲ့ကိုကအထူးဆန်းတွေ့တဲ့ကကြည့်လိုက်တာကိုကြည့်ဘယ်လိုဟာပဲဆိုတာမှတ်လိုက်တာလည်းရှိတယ်အဲ့ပညာပညာကတော့ဒါကတော့ကိုအထူးစူးစိုက်ပြီးမှတ်သားတဲ့အခါကျမှဘူးတင်ကြဒီကပုဂ္ဂိုလ်ကပြောနေတဲ့စကားနားထောင်နေတဲ့အခါနဲ့မှတ်သားတဲ့သဘောလေးနောက်ကလိုက်နေမှတ်မှတ်မိအောင်လို့တခါနောက်ကလိုက်ပြီးမှတ်ပညာလေးအဲ့ဒါလေးမှတ်လိုက်ရင် သူကလည်းကြောက်ကြသွားတယ်ရှင်ရင်းရှင်နဲ့ကြောက်တယ်ဒီပြင်ဖတာတို့စေရနာမနတိကာရလောဘအလောဘစသည်သင်္ခါရတွေအများကြီးပေါ်ဒီဥစ္စာတွေကတော့အဲ့ဒါတွေကဟိုဗမာကတော့စိတ်လိုပဲပြောနေပါတယ်အဲ့ဒါတွေစိတ်တွေလို့ပြောနေတယ်အဲစိတ်နဲ့စင်ပေါ်စင်မဲ့တရားတွေပဲသင်္ခါရခန္ဓာတရားတွေအဲ့ဒါတွေရှုလိုက်ရင်ရှင်ရင်းရှင်ရင်ကြောက်ကြသွားတာတွေ့ရအနိစ္စနုပါဒနာတော့ဝိညာဉ်နဲ့သိတဲ့စိတ်တွေမြင်တဲ့စိတ်ကြားတဲ့စိတ်နဲ့စိတ်စားတဲ့စိတ်အဲ ကောင်းတဲ့စိတ်မကောင်းတဲ့စိတ်စိတ်ကူးတဲ့စိတ်အမျိုးမျိုးတွေပေါ့လေအဲကြံစည်တဲ့စိတ်အမျိုးမျိုးတွေအဲဒါတွေကိုမှားလိုက်ကြောက်သွားမမြဲဘူးလို့ဒီအနိစ္စ ानु ပါဒနာဒါကြောင့်မို့ရူပါရီသူရုပ်စားကြည့်သောတရားတော်၌ဟောရုပ်ဝေဒနာပညာသင်္ခါရဝิญဉ်ဟူသောခန္ဓာ၅ပါးတရားတော်၌နိစ္စတိမမြဲဟူ၍အနုပါဒနာရှုမြင်သောအပညာသည်နိစ္စ ानु ပါဒနာနိစ္စ ानु ပါဒနာမည်နိစ္စ ानु ပါဒနာဆိုအဲ့ဒါပဲအဲ့ဒါဘယ်ပုံပဲနည်းဖြစ်တာတုံးဆိုတာယ အနိစ္စတရားထိုအနိစ္စတဟုခေါ်သောအနိစ္စလက္ခဏာတိဝေနာသွန်အားဖြင့်အခုနကပြောခဲ့တဲ့အနိစ္စလက္ခဏာလေးဟုတ်တော်အဘဝဖြစ်ပေါ်ပြီးကြောက်သွားတဲ့သဘောလေးနိစ္စလက္ခဏာလေးအဲ့ဒီနိစ္စလက္ခဏာကြီးအသွန်အားဖြင့်ဒါလေးကိုတွေ့ဒါလေးမတွေ့သေးပဲနဲ့အနိစ္စမသိဘူးဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဒါလေးသိမှဩမမြဲတဲ့တရားတွေပဲဘယ်လိုသဘောကျတာလဲ ဝိပဿနာရှုနေရင်အဲ့ဒီအသိဉာဏ်ရောက်လာတဲ့ခါကျရင်စဉ်းစားတယ်တို့ရှင်းတုန်းကဒီဥစ္စာတွေမြဲနေတယ်အောင်းမင်းနေလားอืมစိတ်တွေများအများအားတယောက်တည်းတကူတည်းတီးနေတယ်အောင်းမင်းအခုအသေးသေးစိတ်တွေဖြစ်လာတယ်ဖြစ်ပြီးတော့လည်းပျောက်သွားတယ်မမြဲဘူးမသိတဲ့စိတ်ကလေးကမှတ်ပြီးပျောက်ဉာဏ်တဲ့စိတ်ကလေးကကြာပြီးပျောက်အဲဝေဒနာတွေလည်းရင်ကမြဲနေတယ်အောင်းမင်းတယ်အခုခိုက်တာအချင်းဖြစ်ပြီးပျောက်သွားတာမမြဲဘူးရုပ်မူရာတွေဟာလည်းပဲ တကူပြီးတကူအသေးသေးဖြစ်နေမမြဲဘူးဖောင်းသားလေးလည်းပေါ်ပြီးကြောက်ဘိန်းသားလေးလည်းပေါ်ပြီးကြောက်ဖြစ်ပြီးကြောက်နေမမြဲတဲ့တရားတွေပဲအဲဒီလိုသဘောကျတော့တာကိုကျွေးမှရင်သဘောကျတယ်အဲဒါအနိစ္စ ानु ပါဒနာခေါ်တယ်အဲကြောင့်ဒါယအနိစ္စ ानु ပါဒနာယဒါယအနိစ္စဒါယအနိစ္စဒါယထိုအနိစ္စတဟုခေါ်သောအနိစ္စလက္ခဏာဖြင့်အဲအနိစ္စလက္ခဏာဤဝေဒနာဆွမ်းအားဖြင့်လူပါရီသူရုပ်စာဤသောခန္ဓာ၅ပါးတရားတို့နဲ့အနိစ္စနိမမြဲဟု၍ အနုပါဒနာရှုမြင်သောအသိဉာဏ်သည်အနေဇာနုပါဒနာအနေဇာနုပါဒနာနီအနေဇာနုပါဒနာအဲ့ဒါပဲဒါကြောင့်ဘုန်းကြီးကွယ်ပြောက်သွားတာကိုတွေ့ရ၍ကွယ်ပြောက်သွားတဲ့အနေဇာလက္ခဏာလေးတွေ့ပြီးတော့မှမမြဲဘူးလို့သိလို့ရှိရင်ဒါအနေဇာနုပါဒနာညာခေါ်သည်အဲဒီလိုကွယ်ပြောက်သွားတာလေးတွေ့လို့မမြဲဘူးဆိုတာကလည်းရှုနေရင်တွေ့ရမှာမရှုဘဲနဲ့စိတ်ကူးပြီးတွေ့ရမှာမဟုတ်ဘူးဒါကြောင့် ရှုမှတ်ဆဲတွင်ရှုမှတ်အဲကဲဆိုတာချင်းရှုမှတ်ဆဲတွင်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပဒနာဉာဏ်ရှုမှတ်ဆဲတွင်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာက နိစ္စ ानु ပဒနာဉာဏ်သူမဆဲတွင်ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနိစ္စ ानु ပဒနာဉာဏ်ဟုတ် ထိုင်နေထိရဲ၊ကိုယ်ရဲ၊ဆန့်နေ၊ညောင်းနေ၊ပူရဲ၊နားရဲ၊ရှင်းနေ၊ကြိုက်ခဲတဲ့မြင်နေ၊ကြားရဲ၊သိကူးရဲ၊စဉ်းစားရဲ၊လူချင်းနဲ့နှစ်သက်တဲ့သာယာရဲ၊စိတ်ပြည့်တဲ့စသည်ဖြင့်စိတ်ကြိုက်တရားလေးတွေရှုနေရင်ရှုနေရင်နဲ့ပျောက်ပျောက်သွားတာတွေ့တာကိုမှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်ပေါ်လာတဲ့အာယုံလည်းပျောက်သွားတာပဲမှတ်ပြီးတဲ့စီလည်းပျောက်သွားတာပဲမှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်အဲဒီလိုတွေ့ရတော့မမြဲတဲ့တရားတွေကြီးတယ်တို့ရှိကမသိလို့မြဲနေတယ်အောင်းမေးတာ မမြဲတဲ့တရားတွေကြီးတယ်ပဲလို့သဘောကျတယ်အဲဒီတော့ရှုစဲအာယုံလေးတွေမမြဲဘူးလို့သဘောကျလို့ရှိရင်ရှင်းကလည်းဒီလိုမမြဲတဲ့တရားတွေပဲနောင်လည်းဒီလိုမမြဲမဲ့တရားတွေပဲဒီလောကလုံးလည်းဒီလိုမမြဲနေတာပဲမြဲတည်နေတဲ့သဘောတရားတွေလည်းဘယ်မှမရှိဘူးမမြဲတဲ့တရားတွေကြီးပဲလို့ရှင်းရှင်းသဘောကျတယ်နေသနုပါဒနာညာတဲ့ကအမှန်ကောင်းတယ်ဆိုတာအဲ့ဒါဒီမှာ တချို့အပြောကလည်းကောင်းနေတာဒီကဲကြတော့ဒီလိုအသိတာမဟုတ်ဘူးဒါနဲ့ပင်နဲ့ရိုးလိုက်ဖတ်လိုက်သူကဟုတ်တော့ဟုတ်တော့ဟုတ်တာပေါ့စာရီကဟုတ်နေတော့ဟုတ်တာပေါ့သူပြောနေတာဒါပေမဲ့လို့သူကိုယ်တိုင်လည်းမသိဘူးသူများတွေလည်းသူပြောတဲ့အတိုင်းသိလို့လည်းမဖြစ်ဘူးအဲ့ဒါတွေအဲ့ဒါတွေကသဘာဝမကျတဲ့ဥစ္စာတွေအခုဒီကဖောင်းနေပိန်နေထိုင်နေထိတယ်ကိုယ်ရဆန့်နေအဲကြွတယ်ဆန့်နေချတယ်စသည်ဖြင့်ကိုယ်မူရာတွေမှသမာဓိညာအားကောင်းတဲ့ကမှတ်တိုင်းမှတ်တိုင်းအပိုင်းပိုင်းနဲ့သူက တခုနဲ့တခုနဲ့မရောက်ဘူးအဲပထမအစဆိုရင်ခေါင်းသာနဲ့ပိန်သာမရောက်ဘူးပိန်သာနဲ့ခေါင်းသာမရောက်ပြီးတော့အပိုင်းပိုင်းနဲ့သာနတိခေါ်တာသာနတိနေသနောက်ကြတော့အခိုက်တန်လေးတွေတခါတည်းခေါင်းသာလေးတွေတိတိတိနဲ့ရွေလိုက်ကြောက်လိုက်ရွေလိုက်ကြောက်လိုက်အဲကိုယ်ရဲကိုယ်ရဲဆိုရင်လည်းပဲတရွေ့ရတရွေ့မြရွေလိုက်ကြောက်လိုက်ရွေလိုက်ကြောက်လိုက်အပိုင်းပိုင်းလေးညောင်းတာပူတာနာကြကြခဲ့တာစတော့တော်တော်စီစီမှတ်ရပါတယ် နောက်သမာဓိညာအကောင်းတော့တစ်ခါမှတစ်ခါပြောက်တာပဲညောင်းတယ်မှလည်းတညောင်းပြောက်သွားရင်ညောင်းတယ်မှတညောင်းပြောက်သွားရင်ပူတယ်မှလည်းတခုပြောက်သွားရင်မှရင်မှရင်ပြောက်ပြောက်သွားတယ်တွေ့ရစိတ်ကူးတွေလည်းဒီတိုင်းပဲမှရင်မှရင်ပြောက်ပြောက်သွားတယ်တွေ့ရအဲဒီလိုတွေ့ရတော့မမြဲတဲ့တရားတွေပဲဆိုတာသဘောကျအစတော့ဆင်ញင်ပါတယ်သုံးသပ်ပါတယ်ဟွန်းခုနပြောတဲ့အတိုင်းအတိတ်နာကဒီလောကလုံးအကုန်လုံးမမြဲတဲ့တရားတွေကြီးတယ်ပဲဒီလိုသုံးသပ်အဲဆင်ញင်သုံးသပ်ပါတယ် ဒါမှမဟုတ်နောက်ခဏခဏတွေ့တော်များတဲ့ရိုးသားတော့မစင်ကျင်တော့ဘူးလို့ရှိအောင်လေးရှိနေတာမမြဲတဲ့သဘောတွေဇက်တိုက်လျှောက်သိနေတာမှတိုင်းမှတိုင်းဖြစ်ပြီးပြောဖြစ်ပြီးပြောဖြစ်ပြီးပြောမမြဲတဲ့တရားတွေသိတာနေသနုပါဒနာညာနေဖြစ်နေတာအဲကြောင့်ရှုမှဆဲရင်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကနေသနုပါဒနာညာအဲ့ဒါလေးအရေးကြီးတဲ့ပိုက်ကလေးတွေပါအားလေးတွေကတော့ယောဂီအောင်နေရတော့နှုတ်လက်တက်ရတော့ရတော့နေပါအားလေးတွေရထားမှလို့သာ ဒီလိုသိရမယ်ဒီလိုမသိရင်အိသနုပါဒနာအဆင်မဖြစ်သေးဘူးဆိုတာအဲရှုမှတ်သေးတယ်မှားရင်မှားရင်နဲ့ကွယ်ပြောက်ကွယ်ပြောက်သွားတာမှားရင်ပြောက်ရင်မှားရင်ပြောက်ရင်မှားရင်ပြောက်ရင်အဲဖြစ်တာလည်းရှိတာပေါ့လေဖြစ်တာရှိပြီးမပြောက်သွားတာကအရေးကြီးအဲဒါဟုတ်တော့အဘာဝကာရောအနိစ္စလက္ခဏာဆိုပြီးတော့သက္ကရာကဖွင့်တာဖြစ်ပေါ်ပြီးပျောက်သွားတာလေတဲ့ပျောက်သွားတာကဗราဏပဲဖြစ်တာကဗราဏမဟုတ်ဘူး သို့တော်လည်းကြောက်တယ်ဆိုရင်ဖြစ်တော့ကြည့်ရမှာမဖြစ်ဘဲနဲ့တော့မကြောက်ဘူးအဲလိုပြတ်သွားသွားလေးတွေတွေ့ရလဲမမြဲဘူးမမြဲဘူးမမြဲဘူးအဲသိနေတယ်သုံးသအစသုံးသဆင်ရင်တော့မသုံးသမဆင်ရင်ပဲနဲ့လဲမှန်ရင်ပြောက်ပြောက်သွားလေးတွေ့နေလို့ရှိရင်လည်းအိသနုပဒနာပါပဲအဲဒီအိသနုပဒနာအဖြစ်အဲအိသနုပဒနာဖြစ်နေတဲ့ပုဂ္ဂိုလ်ဟာအိသနုပသည်အိသမမြဲဘူးရှုတော့ပုဂ္ဂိုလ်မြည်မှတိုင်းမှတိုင်း ပေါ်ပြီးကြောက်တာလည်းမမြဲဘူးမမြဲဘူးလို့မှားရင်မှားရင်သိနေတဲ့ပုဂ္ဂိုလ်ကအနိစ္စ ानु ပါတိပုဂ္ဂိုလ်ပဲမတိုင်းမတိုင်းမမြဲဟုသိသောပုဂ္ဂိုလ်ကိုအနိစ္စ ानु ပါတိဟုခေါ်သည်သို့မှတ်တိုင်းမှတ်တိုင်းမမြဲဟုသိသောပုဂ္ဂိုလ်ကိုမမြဲဟုသိသောပုဂ္ဂိုလ် နိစ္စ ानु ပါတိဟုခေါ်သည်မာတိုင်းမာတိုင်းမမြဲဟုသိသောပုဂ္ဂိုလ်ကိုနိစ္စ ानु ပါတိဟုခေါ်သည်မာတိုင်းမာတိုင်းမမြဲဟုသိသောပုဂ္ဂိုလ်ကိုနိစ္စ ानु ပါတိဟုခေါ်သည် diadai manewu biri obụghigo lezenụbụadịghi ukori စ္နုပါတိတိနေစ္နုပါတိပုဂ္ဂိုလ်ဟူဒီကနေစ္နုပါတိပုဂ္ဂိုလ်ဆိုဘယ်လိုပုဂ္ဂိုလ်လဲဆိုဖွင့်ပြမလို့ဖွင့်မဲ့ပုဂ္ဂိုလ်လေးပြီးကြတယ်နေစ္နုပါတိနေစ္ဟုရှုတဲ့ပုဂ္ဂိုလ်နေစ္ဟုသိမြင်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုအားလဲဆိုလို့ရှိရင်ဒါရအနိစ္စ ानु ပါဒနာယာထိုအနိစ္စ ानु ပါဒနာနှင့်သမာနာရတော့ပြည့်စုံသောပုဂ္ဂိုလ်သည်ခொနကပြောခဲ့တဲ့အနိစ္စ ानु ပါဒနာနဲ့ပြည့်စုံတာကျွမှနေရင် ပျောက်ပျောက်သွားတာတွေ့ရတယ်အဲရှုမဆဲတယ်ကွယ်ပျောက်သွားတာကိုတွေ့ရ၍မှတိုင်းမှတိုင်းပျောက်ပျောက်သွားတာတွေ့ရရင်မမြဲဘူးမမြဲဘူးလို့သိနေတဲ့ပုဂ္ဂိုလ်အနေစာနုပမမြဲဘူးမြဲဘူးလို့သိမြင်တဲ့သဘောဟာအနေစာနုပဒနာကိုမှားရင်ကြောက်သွားတာပြီးမှားရင်ကြောက်သွားတာပြီးမမြဲဘူးပြီးအဲဒီအိသနုပါဒနာအဲဒီအိသနုပါဒနာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အိသနုပါဒနာဖြစ်နေတဲ့ပုဂ္ဂိုလ်ဆိုတော့မမြဲဘူးလို့သိနေတာပါပဲ မှတ်တိုင်းမှတ်တိုင်းမမြဲဘူးဟုအဲမှတ်တိုင်းမှတ်တိုင်းမမြဲဟုသိသောပုဂ္ဂိုလ်ကိုအနိစ္စ ानु ပါတိခေါ်သည်အနိစ္စကိုရှုမြင်နေတဲ့ပုဂ္ဂိုလ်ကိုခေါ်တယ်။ဘယ်အောင်ဆိုမှားလိုက်ကြောက်သားလို့မမြဲဘူး။ဟွာမှားလိုက်ကြောက်သားလို့မမြဲဘူး။ဒီဟာမှားလိုက်ကြောက်သားလို့မမြဲဘူး။မှတ်တိုင်းမှတိုင်းပြက်ကွယ်သောသားကြီးတွေတွေ့နေရတယ်မမြဲတဲ့တရားတွေပဲလို့သိနေတဲ့ပုဂ္ဂိုလ်ကအနိစ္စ ानु ပါတိအနိစ္စကိုရှုနေတဲ့ပုဂ္ဂိုလ်ပါပဲတဲ့။အခုအဲ့ဒါကိုပြောတယ် အနေဇာနုပါတိမမြဲဝိရှုသည်ဖြစ်၍အာတသိတာမိဝင်တဲ့ရှုဟာပါတိတာနဲ့ထွက်တဲ့ဆရာဣတိဤသို့သိခတိရှင်းသည်အဲမမြဲဟုရှုပြီးတော့မမြဲဟုသိပြီးတော့ဝင်တဲ့ရှုမယ်ထွက်တဲ့ဆိုင်ထုံးမယ်ရှုဆိုင်မယ်အဲဒါရှုတိုင်းဆိုင်တိုင်းမမြဲဟုသိအောင်အားထုတ်မယ်လို့ဒီလိုလုံးသွင်းပြီးအားထုတ်ရတယ် အခုအထုံတာတွေတိုင်းအထုံနေတာပါပဲ။อืมဖောင်းတိုင်းပိန်နေဆိုတာဝင်တဲ့ထွက်တဲ့တွေပဲဝင်တဲ့ထွက်တယ်လားဝင်တဲ့ခါကလာဖောင်းလားထွက်တဲ့ခါလာပိန်သွား။အဲဒါဝင်တိုင်းထွက်တိုင်းဖောင်းတာရဲ့မမြဲသောသဘောပိန်တာရဲ့မမြဲသောသဘောကိုသိအောင်ဝူလိုက်ရှုနေတာကိုဝင်တိုင်းထွက်တိုင်းမကောင်းတဲ့ကအကုန်လုံးသိနေတာဖောင်းတယ်ဆိုလည်းတကြီးကြီးနဲ့မမြဲတာတွေသိနေလားပိန်တယ်ဆိုလည်းတကြီးကြီးနဲ့မမြဲတာတွေသိနေလားအဲမှတ်သိတဲ့စိတ်ကလေးတွေသိပြီးကြောသိပြီးကြောမမြဲတာတွေသိနေတာပဲ။ အဲဝင်တိုင်းထွက်တိုင်းဝင်တဲ့ရှူတိုင်းထွက်တဲ့ကြိုက်တိုင်းမမြဲတာကိုသိပြီးတော့နေမယ်မမြဲတာသိအောင်လို့ရှူမယ်လို့ဘယ်လိုနှလုံးသွင်းပြီးအားထုတ်ရမလဲအခုယောဂီပုဂ္ဂိုလ်အားထုတ်တာလည်းအံကြပါပဲဒါကြိုက်နေတာလည်းဥစ္စာကတော့ဘာမှသူမတန်ရဖြစ်เสียမရှိဘူးသူကဝင်တိုင်းထွက်တိုင်းတခါလဲပေါင်းနေပိန်နေချက်တိုင်းချက်တိုင်းကိုမသိမရှိရဘူးသမာဓိညာအားကောင်းနေတဲ့အခါအကုန်လုံးသိနေတာပဲတောက်လျှောက်သိနေတာပဲ 5မိနစ်လောက်ထိုင်မှနေ5မိနစ်လောက်တခါတစ်ယောက်ချင်း10မိနစ်လောက်ထိုင်မှ10မိနစ်လောက်ပြီးနေဟိုသင်္ခါရုပ္ပကညာနေကြလို့ရှိရင်နာယူဝက်တနာကြီးနှစ်နာရီစသည်အကုန်လုံးလျှောက်ပြီးနေတော့လျှောက်ပဲကြာချမ်းမရှိဘူးအကုန်လုံးပြီးနေတာပဲခိုက်တံသူခိုက်တံနဲ့သူဖြစ်ပြီးတော့အသက်ယူတိုင်းကြိုက်တိုင်းခဏတိုင်းခဏတိုင်းစက္ကန့်နဲ့စက္ကန့်နဲ့ခဏတိုင်းခဏတိုင်းဟာတွေကားတယ်ချုပ်ပြောသွားလို့မမြဲဘူးမြုပ်တယ်ဒါကအမြန်ကြီးပဲဥရိယပြညာကြီးကသိဉာဏ်လေဒီမှာ အသိဉာဏ်တွေကလည်းဉာဏ်နဲ့ပေါ်တာတွေကဉာဏ်သိဉာဏ်တာပဲမပြောနိုင်ဘူးအမြဲတည်းတရားတွေတိတရားကြီးဖြစ်သွားတာခါလဲဒီနဲ့တခါလဲကြောက်သွားတယ်နဲတာမဟုတ်ဘူးအဲ့ဒါတွေသိနေတာကအနိစ္စ అను ပါဒနာဉာဏ်ပြည့်စုံလားနေဇာနုပါတိအတ္တဝိသမိရိသိက္ခတိပါဒနာသိက္ခတိဆိုတာဒီလိုပုဂ္ဂိုလ်ဟောတာအဲဒါသမာထို့ကြောင့်ဧဝံဘုဒ္ဓဤသို့သဘောရှိသောပုဂ္ဂိုလ်ကိုဧဝံဘုဒ္ဓဤသို့သဘောရှိသည်ဖြစ်၍ဤသို့သဘောရှိသည်ဖြစ်၍ဤသို့သဘောရှိတယ်ဆိုတာခုနပြောတဲ့ မှန်ရင်ပျောက်သွားတာလေးတွေသိလို့မမြဲဘူးမမြဲဘူးလို့อืมသိနေတဲ့ဝိပဿနာဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့မမြဲဘူးလို့သိနေတဲ့ပုဂ္ဂိုလ်ဒေဝမူရဤသောသဘောရှိသည်ဖြစ်၍ဝါဤသောမှဆဲမှာပင်ပျောက်ပျောက်သွားတာလေးတွေတွေ့ရ၍မမြဲမမြဲဟုသိပြီဖြစ်၍အာသတံတော်စဝင်တဲ့ရှုသော သူကို၎င်းဘာသံတော်စာထွက်တဲ့စိုက်ထုတ်သောပုဂ္ဂိုလ်ကို၎င်းနေသာနုပါတိယသာမိတိမမြဲဝရှုလည်းရဝင်တဲ့ရှုအပ်ဟူ၍၎င်းနေသာနုပါတိပါတိသာမိတိမမြဲဝရှုလည်းရထွက်တဲ့စိုက်အပ်ဟူ၍၎င်းဒိဂတိတိကျင့်နေသောပုဂ္ဂိုလ်ဟူ၍ဝိရိဒဘောသိရမည်အဲဒီလို မှာတိုင်းမှာလည်းပျောက်သွားသွားလေးတွေတွေ့ပြီးတော့လည်းမမြဲဘူးမမြဲဘူးမမြဲဘူးဒီအိမ်နဲ့ပျောက်သွားသွားလေးတွေမမြဲဘူးလို့ရင်းမှရင်သဘောကျပြီးတော့သိမှနိစ္စနုပါတိပုဂ္ဂိုလ်အဲ့ဒီလိုသိပြီးတော့အသက်ယူနေတဲ့ပုဂ္ဂိုလ်အသက်ရှူထုတ်နေတဲ့ပုဂ္ဂိုလ်ရှူသွင်းနေတဲ့ပုဂ္ဂိုလ်ရှူထုတ်နေတဲ့ပုဂ္ဂိုလ်ဒါကတော့အသက်ကမရှူရဲတော့မနေဘူးရှူနေတာပါပဲအဲ့တော့အသက်ရှူဆိုင်နေတဲ့ပုဂ္ဂိုလ်ရှူတိုင်းဆိုင်တိုင်း အနိစ္စ అను ပါတိမမြဲဘူးရှုပြီးတော့ယူမယ်ကြိုက်မယ်လို့ကျင့်နေတဲ့ပုဂ္ဂိုလ်မြည်ပါတယ်တဲ့ဒီလိုပုဂ္ဂိုလ်ခေါ်တာတဲ့ခဏတိုင်းခဏတိုင်းအနိစ္စမမြဲဘူးဆိုတာသိပြီးတော့နေတဲ့ပုဂ္ဂိုလ်အဲဒါအနိစ္စကိုရှုပြီးတော့အသက်ရှူသွင်းမယ်အသက်ရှူထုတ်မယ်လို့အာထုတ်တဲ့ပုဂ္ဂိုလ်မြည်ပါတယ်အသက်ရှူတိုင်းစိုက်တိုင်းမမြဲဘူးလို့ရှုပြီးတော့နေမယ်လို့အာထုတ်တဲ့ပုဂ္ဂိုလ်မြည်ပါတယ် အခုတရားထုတ်နေရတာဒီတိုင်းအားထုတ်နေရတာပဲလားအံကြပဲလားတိုက်နေလားအဲဒါအိစ္ဆနုပါတိအပ္ပဇာမိသိခတိပသဇာမိသိခတိမနာကောင်းပါလေအိစ္ဆရှုလို့ရှိရင်ဒုက္ခတွေအနတ္တတွေလည်းထင်ပါတယ်အိစ္ဆထင်ရင်ဒုက္ခအနတ္တလည်းထင်တော့တာပဲအဲအိစ္ဆသိရင် နိစ္စပင်ညောမေဂိယနတ္တပညာပန္ထာတိမေဂိယမေဂိယယဟံနိစ္စပင်ညောမမြဲဝမရှိသောပုဂ္ဂိုလ်အားနတ္တပညာအနတ္တဟူသောမှတ်ပညာ၏ပန္ထာတိကောင်းစွာတည်လေတော့ဟောသူ့လိုလိုပင်တည်လေတော့ဤအနိစ္စမမြဲဘူးလို့ထင်မှတော့အနတ္တလည်းထင်တော့တာပဲမမြဲဘူးထင် ဖြစ်ပြီးပြောက်သွားလဲဖြစ်ပြီးပြောက်သွားလဲမမြဲဘူးထင်နေအနတ္တအတ္တမဟုတ်ဘူးအသက်ရှင်နေတယ်ကောင်းမဟုတ်ဘူးဆိုတာဒီအသိဉာဏ်ဖြစ်ပြီးသားပါပဲအခုတကယ်လူတွေကအသက်ရှင်နေတယ်ကောင်းလေးရှိနေတယ်ထင်တာကမြဲတည်နေတယ်ထင်လို့ပဲငငယ်ကစပြီးတော့ကိုယ်ကလည်းမြဲတည်နေတယ်လို့ထင်တယ်စိတ်ကလည်းငငယ်တွေကစပြီးတော့မြဲတည်နေတယ်လို့ထင်တယ်ငါတယောက်တည်းပဲလို့ထင်နေတယ်အဲဒါကြောင့် အတ္တငါပဲလက်ရှင်နေတဲ့အကောင်ပဲလက်ရှင်နေတဲ့တ attva ပဲပုဂ္ဂိုလ်ပဲဒီလိုအစွဲလမ်းဖြစ်နေတာအခုရှူတိုင်းရှူတိုင်းနေရသီတမိခမကြဘူးလျာတိခမကြဘူးဖြည်ပြီးကြောက်သွားတာပဲอืมစက္ကနဲ့ပြောမယ်ဆိုတော့စက္ကနောက်မကြဘူးခဏနဲ့ပြောမယ်ဆိုခဏတိုင်းခဏတိုင်းတခါလဲဒီနဲ့ပြောင်းနေတာကိုအဲ့ဒါတွေတွေ့ရတယ်။ကောင်းတယ်ဆိုလို့ရှိရင်မရှိဘူး။ပိန်တယ်ဆိုရင်မရှိဘူး အဲဖောင်းတယ်လို့မှတ်တဲ့အခါမှလည်းတဖောင်းတွင်းမှလည်းပြည့်ရင်နဲ့မှကောင်းလာတဲ့အခါကျတော့ပိုင်းခြားတယ်အများကြီးထင်ပါတယ်။ပိန်နေမှတဲ့အခါလည်းပဲပြည့်ရင်နဲ့ပိန်သွားတယ်အများကြီးထင်တယ်။ကိုွေးတယ်မှတဲ့အခါလည်းတရွေ့ကတွေးမြောက်ကိုွေးတာတရွေ့ရင်နဲ့အများကြီးထင်တယ်။အဲဒါခဏမစက်ဖြစ်ပေါ်ပြီးပျောက်သွားတာလေးတွေကြီးတွေ့နေရသေးတယ်အသက်ရှင်တဲ့ကောင်ပဲရှိမလို့အတ္တကောင်မရှိဘူးအနတ္တပဲဆိုတော့သူကသူထင်းနေပါတယ်။ဒါကြောင့် အနိစ္စပင်ညီနာမမြဲဘူးအမှရှိသောပုဂ္ဂိုလ်ဟာအနတ္တပညာအနတ္တဟုသောအမှတ်ပညာသိပြီးသံသာတိကောင်းစွာတည်လေတော့ဤသူလိုလိုပင်ဖြစ်ပေါ်လေတော့ဤကိုကအကြောင်းကြဆိုင်ပြီးအနတ္တတော့နှလုံးမသွင်းရပါဘူးသူကသူထင်နေတာအနာတ္တသာမို့ဒုက္ခလည်းထင်တာပဲအဲဒါကြောင့်အနိစ္စတစ်ခုကိုမိလို့ရှိရင်ဒုက္ခအနာတ္တတွေလည်းအကုန်မိပါတယ်အကုန်လုံးမိနေတာပဲတရားတရား ကြီးကြီးပြည့်ရှိနေဆင်းရဲတွေပဲဘာမှမကောင်းတဲ့တရားတွေပဲလို့ထင်လာတယ်ဒုက္ခအနုပါဒနာတရားတရားနဲ့ခံခဲ့တဲ့သဘောတွေအတွေ့များနေတော့ဒုက္ခသူဝေးကြီးပဲလို့ထင်လာတယ်ဒုက္ခအနုပါဒနာပဲသူသဘောတည်းသူကသူဖြစ်ပြနေတဲ့တရားတွေပဲအသက်ရှင်နေတဲ့ကောင်တည်းဘာမှမဖြစ်ဘူးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သဘောတရားမျှပဲလို့တရားတရားဒီလိုရှင်ရှင်ရှင်သဘောကြတာနော်ဒါအနုပါဒနာခေါ်တယ်အဲဒီအနုပါဒနာ၃ပါးအရေးကြီးဆုံးပဲအိသအနုပါဒနာဒုက္ခအနုပါဒနာအနတ္တအနုပါဒနာ အဲ့ဒီနုပါဒနာ၃ပါးအရေးကြီးဆုံးပဲအဲ့ဒီနုပါဒနာ၃ပါးပြည့်စုံအောင်အားထုတ်ရတယ်။ဒီနေ့တော့အနိစ္စနုပါတိအဘိဓိတာမြေလောက်တင်တော်မှာပဲ။ဟိုရှေ့ချကူရာကတွေသွားလို့ရှိရင်ကျုပ်ထွေးသွားလိမ့်မယ်နည်းနည်းအချိန်နဲ့တိတ်တိတ်ချင်း။နည်းနည်းဒီလောက်တင်နားလိုက်အောင်ပါ။အဲ့ဒါမမွေးကြတဲ့ဥစ္စာသိရေးကြီးတယ်။ဒါပေမဲ့ဟိုရင်တစ်ခုတော့အချိန်နည်းကလေးတော့ပြောအောင်အချိန်နည်းကြားနေတယ်။ သဘာဝလက္ခဏာတဲ့သင်္ခတလက္ခဏာသာမညလက္ခဏာတဲ့သုံးပြင်းရှိတယ်သဘာဝလက္ခဏာဆိုတာယုံနာတို့ဤသဘောတရားပဲအဲကိုပဲအဲယုတ်တရားဤသဘောအဲကိုပဲနာမ်တရားဤသဘောအဲကိုပဲဖတ်တာဆိုရင်အာယုံတွေ့ထိတာလေးဟာသူ့သဘောပဲသူ့အထက်ကိုပဲတွေ့ထိတာမှာတဘာဖတ်တာမရှိဘူး ဝေဒနာဆိုရင်အကောင်းဆုံးခံစားတာကောင်းသွားတဲ့သဘောမကောင်းသွားတဲ့သဘောလေးဟာဝေဒနာပဲသိရင်ဘာမှမရှိဘူးစိတ်ဆိုရင်အာယုန်စီရောက်အာယုန်စီသိသွားတဲ့သဘောအာယုန်သိသွားတဲ့သဘောလေးဒါပဲသိရင်ဘာမှမရှိဘူးပထဝီဆိုရင်ခက်မာတဲ့သဘောကျမ်းမ်းတဲ့သဘောနူးညံ့တဲ့သဘောဒါပဲတေဇောဆိုရင်ပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောဒါပဲဝါယောဆိုရင်တောင်းတဲ့သဘောထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောအဲဒါဝါယောဓာပဲအဲကူပဲอืมသိရင်ဘာမှရှိတာမဟုတ်အာဘောဆိုလို့ရှိရင်တော့ အရေးသဘောယူစည်းတဲ့သဘောဆိုတိုင်းတဲ့သဘောစိတ်ကတဲ့သဘောအဲ့ဒါဟာဒီသောတာအာဘောဓပဲယူပါယုံဆိုတာမျက်စိနဲ့မြင်ရတဲ့သဘောသတ္တယုံဆိုတာအပန်းနာနားနဲ့ကြားရတဲ့သဘောဒါအထေကိုလေးတွေပဲမျက်စိဆိုတာဟာမြင်မှုဤတရားသဘောနားဆိုတာကြားမှုဤတရားသဘောအဲ့ဒီလိုအတိအသီးသောသဘောလေးတွေရှိတယ်အဲ့ဒါလေးတွေကသဘာဝလက္ခဏာလို့ခေါ်သည်သဘာဝလက္ခဏာဆိုယူတရားနာတရားပဲ ယုတ်တရားဆိုတာသူပဲနာတရားဆိုတာသူပဲယုတ်တရားဟာယုတ်ဤသဘောနာတရားအနာဤသဘောပဲအဲသဘာဝလက္ခဏာလေးအဲဒီသဘာဝလက္ခဏာလေးရှုလို့သဘာဝလက္ခဏာလေးတွေ့မှသင်္ကတလက္ခဏာသင်သည်တဲ့သင်္ကတဆိုတာသင်္ကတတရားကံစိတ်ဥဒုအဟာရအစရှိသောဆံရအကြောင်းတရားတွေကပေါင်းစုပြီးပြုမှဖြစ်ပေါ်တဲ့တရားသင်္ကတတရားခေါ်တယ်ဥပမာအားဖြင့်ကရထိုင်ဆိုပါတော့ ပရထိုင်ဆိုတာသူ့ဟာသူမဖြစ်ဘူးလူကလုံးဝဖြစ်တာလူကလုံးလည်းပဲလူတက်တက်လုံးလုံးဖြစ်ဘူးသူကရိယာရဇာပရာစုံမဖြစ်တယ်အဲငလထိုင်အဲခြေတော့တို့ဘောင်တို့ကြည့်ရမယ်အဲနောက်မီတို့ဆရာကြည့်ရမယ်နောက်အောက်ကအခင်းတို့ဘာလို့ဆိုကြည့်ရမယ်အဲ့ဒါလေးတွေသူ့ဉာဏ်နဲ့သူ့နေရာကြသူ့စပ်ပြီးလုပ်လိုက်တဲ့အခါကလထိုင်ဖြစ်လာအဲ့ဒါပေါင်းစပ်ပြီးတော့လုပ်လိုက်တာပေါင်းစုပြီးတော့ လက်ထိုင်တစ်ခုဖြစ်လာအဲဒါလိုပဲဆင်ရဆင်ရအကြောင်းတွေကအောက်စုပြီးတော့လုံးဝယုတ်တရားနာတရားတစ်ခုတစ်ခုဖြစ်တယ်ဒုတရားနာတရားတစ်ခုဖြစ်လို့ရှိရင်အကြောင်းတစ်ခုတည်းလည်းမဖြစ်ဘူးနှစ်ခုနဲ့လည်းဖြစ်ဘူးသုံးခုနဲ့လည်းဖြစ်အကြောင်းတော်တော်များများမှစုပြီးတော့ဖြစ်တတ်ပါတယ်အဲဒီအကြောင်းများစွာတွေစုပေါင်းပြီးတော့မှဖြစ်လာဖြစ်လာတယ်ဆိုရင်အကြောင်းများစွာစုပေါင်းပြီးသားပဲဒါကတော့အဲလိုက်ရှားနေလဲညာကြီးတဲ့ပုဂ္ဂိုလ်တွေဆိုရှားလို့ရပါတယ်ညာမကြီးတဲ့ပုဂ္ဂိုလ်တွေတော့အကုန်လုံးလိုက်ရှားတယ်မတွေ့ဘူး အဲ့ဒါသင်္ခါရတရားတွေဖြစ်ပေါ်လာတဲ့တရားဟုတဲ့မြတ်သင်္ခါရတရားပဲခုနအိဋ္ဌတရားနဲ့အတူတူပါပဲအဲ့ဒီသင်္ခါရတရားရဲ့လက္ခဏာရှိတယ်တဲ့သင်္ခါရတရားဆိုတာဘယ်လိုလက္ခဏာရှိတုံးဆိုတော့ဥပ္ပါရောပညာယတိတဲ့ဖြစ်ချင်းရှိတယ်ဝေယောပညာယတိတဲ့ဖြစ်ချင်းကြောက်ွယ်ခြင်းသဘောရှိတယ်ဖြစ်ပြီးကြောက်ွယ်သွားရှိတယ်အညာထတာပညာယတိတဲ့အဲ ဖြစ်ချင်းပျောက်ချင်းမှတပါခိတ္တခဏခိုက်တံအချင်းပြီးနေတဲ့သဘောလေးရှိတယ်ဥပတိပဲဖြစ်ဥပတိပင်ဖြစ်ဒီပြက်ဘယ်အရာမျိုးမဆိုဖြစ်ပြီးရင်ပြက်တာမပြက်ခင်အတွင်းအခိုက်အတန့်တော့သူတည်တာရှိရမှာပေါ့လေကွာအဲ့ဒါဖြစ်ဒီပြက်ဖြစ်ဒီပြက်အသင်္ကရာတရားမှာဒီလက္ခဏာသုံးခုရှိတယ်အိမ်တလုံးအိမ်တလုံးဆောက်လိုက်လို့ဖြစ်လာတယ်ဖြစ်လာရင်တော်တန်တော့သူတည်နေမှာပဲဒီနေ့ကျတော့သူဒီအိမ်ကြီးကပြက်ရမှာပဲအဲ့ဒါ အိမ်ကြီးအစဖြစ်ပေါ်ခြင်းလက္ခဏာရှိတယ်။နောက်ဆုံးပြည့်ခြင်းလက္ခဏာရှိတယ်။မပြည့်ခင်အတွင်းကြားတဲ့တီးနေတာလည်းရှိတယ်။ဥပတိပင်မဲ့လူတယောက်မွေးဖွားလာတဲ့ဆိုရင်ပထမမွေးဖွားလာတာဖြစ်လာတာပေါ့။နောက်ဆုံးတနေ့ကျဒီလူဟာသေရမှာမသေပဲတော့မနေဘူး။မသေးခင်နဲ့ခိုင်းတာတီးနေတာရှိတယ်။ဒါလည်းဖြစ်ပြီးဖြစ်ပဲ။ဒါအကျဉ်းစားဥပမာတွေသိအောင်။အဲဒီလိုပဲရုပ်ဝေဒနာပညာသင်္ခါရဆိုတဲ့ခန္ဓာ၅ပါးတရားတွေဟာလည်းဖြစ်တည်ပြည့်ပဲ။အဲတရားဖြစ်ပြီးတော့

အချင်းရာသုံးခုကသင်္ကတလက္ခဏာခေါ်တယ်သင်္ကတတရားဤလက္ခဏာပဲအကြောင်းတရားတွေကပေါင်းစုပြုလို့ဖြစ်လာတဲ့တရားမှန်တယ်ဒီလက္ခဏာသုံးခုရှိရမယ်အစပေါ်လာတာရှိရမယ်နောက်ဆုံးပြည့်စုံတာရှိရမယ်မပြည့်ခင်တွင်လည်းခိုက်တန်ဒီနေရှိရမယ်ဥပတိပင်လာရှိရမယ်အဲ့ဒါသဘာဝလက္ခဏာလေးရှုမှဒီသင်္ကတလက္ခဏာပေါ်လာတယ်သဘာဝလက္ခဏာမရှိမပေါ်နိုင်ဘူးသဘာဝလက္ခဏာလေးစိတ်တုံးစိတ်တုံးရှုမှ ကိုယ်ထဲမှာဝေဒနာဆိုပါတော့ဟာလားညောင်းတာလေးဆိုပါတော့ညောင်းနေညောင်းနေအဲ့ဒီညောင်းညောင်းပဲညောင်းတဲ့သဘောလေးရှုမှဒီညောင်းတဲ့သဘောလေးအစပေါ်လာတာတွေ့တယ်နောက်ဆုံးပျောက်သွားတယ်တွေ့လိမ့်မယ်မပျောက်ခင်တွင်တော်တန်တီးနေတာလည်းတွေ့လိမ့်မယ်ဒါအစလည်းဆုံးအကုန်လုံးတွေ့ရတယ်နားတယ်ဆိုရင်လည်းနားတယ်နားတယ်မှနာမှုလေးအစပေါ်လာတာတွေ့လိမ့်မယ်ဆုံးသွားတာတွေ့လိမ့်မယ်မဆုံးခင်တွင်အလယ်ပိုင်းတီးနေတာလည်းတွေ့လိမ့်မယ်ဥပတိပင်မဲ့အစလည်းဆုံးမဲ့ အဲ့ဒါသင်္ကတလက္ခဏာလေးပေါ်လာတာသဘာဝလက္ခဏာလေးရှုမှသင်္ကတလက္ခဏာပေါ်သည်သင်္ကတလက္ခဏာခြင်းသည်သင်္ကတလက္ခဏာဥပတိတယ်ဆိုသင်္ကတလက္ခဏာခြင်းသည်သင်္ကတလက္ခဏာခြင်းမှဗာမညလက္ခဏာကိုမြင်သည်သင်္ကတလက္ခဏာအစလည်းဆုံးအဲ့ဒါလေးပြီးမှသာမညလက္ခဏာခုနပြောတဲ့ဟုတ်တော်ဖြစ်ပေါ်ပြီးအဘာဝမရှိဘူးဖြစ်ပြီးကြောက်သွားတယ်ဆိုတဲ့လက္ခဏာလေးပေါ်လာလိမ့်မယ်အဲ့ဒီဖြစ်ပြီးကြောက်သွားတယ်ဆိုတဲ့သာမညလက္ခဏာ ပါမညဆိုတာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသူကညီးရဲတယ်အကုန်လုံးအကုန်လုံးယုံနာတရားတွေဟာအနိစ္စလက္ခဏာရှိနေတာပဲဒုက္ခလက္ခဏာလည်းရှိနေတာပဲအနတ္တလက္ခဏာလည်းရှိနေတာအကုန်လုံးညီးရဲပါမညပါမညဆိုတာအကုန်လုံးနဲ့ဆက်ဆံတယ်သမာနတာဘာဝပါမညသမာနတာဒုတိဘာဝအဖြစ်ပါမညဒုတိဖြစ်အကုန်လုံးညီလူညာလူပဲတဲ့လက္ခဏာလူဆိုရင်ဖြင့်လူလက္ခဏာခြေတော်နှစ်ချောင်းရှိတယ် ဟောလားခေါင်းရှိတယ်လက်ရှိတယ်လက်နှချောင်းရှိတယ်ခေါင်းရှိတယ်မျက်စိနှလုံးရှိတယ်နားနှခုရှိတယ်စသည်ဖြင့်လက္ခဏာတွေကလူတိုင်းလူတိုင်းအကုန်လုံးညီနေတယ်ကဒါမျိုးဒါမြတ်လက္ခဏာခေါ်တယ်အားလုံးနဲ့ဆိုင်တယ်ယုတ်တရားနာတရားတိုင်းနဲ့ဆိုင်တဲ့လက္ခဏာကိုဒါမြတ်လက္ခဏာခေါ်တယ်ခေါင်းကပထဝီဓာတ်ကဖက်မာတဲ့သဘောကပထဝီနဲ့သာဆိုင်တယ်ဒိဋ္ဌိယုံနဲ့မဆိုင်ဘူးဒိဋ္ဌိနာတရားတွေနဲ့ဘာမှမဆိုင်ဘူးအဲဖတ်တာကအာယုံတွေ့ထိတယ်ဆိုတာဖတ်တာတစ်ခုနဲ့သာဆိုင်တယ်ဒိဋ္ဌိနာတွေနဲ့မဆိုင်ဘူး ဝေဒနာကခံစားမှုဆိုတာသူ့နေတာဆိုင်တရားနဲ့မဆိုင်ဘူးဒါတွေကသာမညလက္ခဏာမဟုတ်ဘူးတဲ့သူကသဘာဝလက္ခဏာခေါ်တယ်ဝိသေသလက္ခဏာလည်းခေါ်တယ်အဲဒီရုပ်ဖြစ်ဖြစ်ဝေဒနာဖြစ်ပညာဖြစ်ဖြစ်ဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာတော့အကုန်လုံးညီးနေတယ်ဘယ်မှမြဲတာမရှိဘူးမမြဲတာကြီးတဲ့ပဲအနိစ္စလက္ခဏာဖြစ်ကြီးပြည့်ကြီးနဲ့ဆင်းရဲကြီးတဲ့ပဲဒုက္ခလက္ခဏာရှိတယ်သူသဘောတည်းသူဖြစ်ပြအနာတ္တလက္ခဏာလည်းရှိတယ်အဲဒီလက္ခဏာ၃ပါးကညီးနေတယ်အဲဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနာတ္တလက္ခဏာကိုသာမညလက္ခဏာလို့ခေါ်တယ်အဲဒါကြောင့် သဘာဝကိုရှုမှတဏှာသင်္ကတလက္ခဏာဖြစ်ပြီးသင်္ကတလက္ခဏာဖြစ်မှသဘာဝလက္ခဏာမြင်ပြီးသဘာဝလက္ခဏာကိုမြင်မှနေသာနုပဒနာညာအဖြစ်ဖြစ်ပြီးဝိပဒနာညာအဖြစ်ကဒီမှာဖြစ်တာအိသဒုက္ခအနတ္တဒီလိုမှမြင်တယ်သဘာဝသင်္ကတပဉ္စညသုံးဝလက္ခဏာတဲ့လက္ခဏာ၃မျိုးရှိတယ်သဘာဝလက္ခဏာရှိတယ် မင်္ဂလာလက္ခဏာရှိတဲ့တာမညာလက္ခဏာရှိတယ်အဲဒါဆိုရတယ်သဘာဝသင်္ကတသာမညာသုံးဝလက္ခဏာသဘာဝသင်္ခတသာမညသုံးဝလက္ခဏာသဘာဝသင်္ခတသာမည သုံးဝလက္ခဏာလက္ခဏာဆိုတာကတမျိုးသင်္ကတလက္ခဏာဆိုတာကတမျိုး သာမညလက္ခဏာဆိုတာကတစ်မျိုးသုံးခုရှိတယ်။သဘာဝလက္ခဏာဆိုရုပ်နာတရားအသီးသီးရဲ့သူ့သဘောလေးတွေထဲကိုလေးတွေသဘာဝလက္ခဏာကိုခေါ်သည်။အဲသင်္ကတလက္ခဏာဆိုတာကတော့သင်္ကတတရားရုပ်နာတရားတွေရဲ့အစအလယ်ဆုံးဥပတိတွေဖြစ်တည်တဲ့ဒီသုံးပါးကိုဆိုသည်။သာမညလက္ခဏာဆိုတာကတော့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 အဲဒီသဘာဝတရားတွေကိုသိမှသဘာဝတရားရဲ့အစလည်းအဆုံးပေါ်လာမှာကိုအာသင်ဆိုတာမြင်မှုမှသင်ရဲ့အပိုင်းခြားကိုသိမှသင်ဘယ်လောက်အာပိုင်းခြားရှိတဲ့အမြင်ကဘယ်လောက်မြင်တယ်အခြေကဘယ်လောက်ရှိတယ်ကောင်းကဘယ်လောက်ရှိတယ်လုံးမကဘယ်လောက်ရှိသမားကြီးသူသိမှအဲတော့သင်မမြင်သေးပဲနဲ့စိတ်ကူးမှကြည့်လို့ပဲသိနိုင်မှာတော့သေချာမသိနိုင်ဘူးစာထဲကရေးထားတာနဲ့အပြောနဲ့မှတ်တာလည်းမသိကြဘူးအဲလိုပဲ ယုံနာတရားတွေစာပြောနဲ့မှတ်ထားတာကတော့မသေးကြဘူးယုံနာတရားတွေထိခိုက်ထိခိုက်ကိုရှုနေမှမြင်နိုင်ကြားနိုင်နားနိုင်စားနိုင်ဒုတိတိုင်းတိုင်းကြည့်တိုင်းနေအကုန်လိုက်ပြီးတော့ရှုနေမှမြဲမှသဘာဝတရားတွေပေါ်လာတယ်သဘာဝကိုရှုမှသင်္ကတထင်သည်တဲ့သင်္ကတလက္ခဏာထင်သည်ဒါဆိုရမယ်သဘာဝကိုရှုမှသင်္ကတလက္ခဏာထင်သည်သင်္ကတလက္ခဏာ ဘာဝကိုရှုမှာသင်္ကတလက္ခဏာဖြစ်သည်သဘာဝကိုရှုမှာသင်္ကတလက္ခဏာဖြစ်သည် တလက္ခဏာဖြင့်မှသာမညလက္ခဏာကိုမြင်သည်သင်္ကတလက္ခဏာဖြင့်မှသာမညလက္ခဏာကိုမြင်သည်သင်္ကတလက္ခဏာဖြင့်မှသာမညလက္ခဏာကိုမြင်သည် Thank you. စဉ္ညလက္ခဏာကိုမြင်မှဝိပဿနာညာစေဖြစ်သည်သာမညာလက္ခဏာကိုမြင်မှဝိပဿနာညာစေဖြစ်သည်သာမညာလက္ခဏာကိုမြင်မှဝိပဿနာညာစေဖြစ်သည် နာညာအနိစ္စ ानु ပါဒနာဒုက္ခ ानु ပါဒနာနာ ानु ပါဒနာညာအစ်တရားသာမညာလက္ခဏာကိုမြင်ပါတဲ့သာမညာလက္ခဏာဆိုတာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေပါပဲအခုအနိစ္စလက္ခဏာတွေမနေပြောပြီးဒုက္ခလက္ခဏာအနတ္တလက္ခဏာတွေတော့ပြောအောင်ဒါနေတော့တော်အောင်ပါပဲပြင်မဟာရာဟုလောဝါရသုံးမှသရုဒ္ဓသဒုက္ခနဲ့ပါဝင်သောအနိစ္စ ानु ပါတိအသတ္တံသိက္ခတိအစရှိသောဒေသနာတော့အယနေသနာ ानु ပါဒနာ ဖြစ်ပုံတရားတော်ကိုနာကြရသောကောင်းမှုကြောင့်မိလိုလိုရှိရသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းနဲ့ပြည့်စုံကြ၍သူအားဖြင့်အိနိသနုပဒနာတရားနဲ့မိမိရဲ့သာနာနဲ့ပွားများအားထုတ်နိုင်ကြ၍မိမိတို့လိုကြရသောမညာပူညာနဲ့နိဗ္ဗာန်ကိုလင်းများစွာမျက်မှောက်ပြုနိုင်ကြပါစေ။မြတ်ဝေရ ယနေ့ဖို့၌ကျွန်ုပ်တို့ပြုသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်အသရှိသောဒီကောင်းမှုအပေါင်းဤ ပုဗ္ဗာကကိုသမိယဖာဆရာသမားတို့အား၎င်းဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား၎င်းသိဥစွာသုသဖြင့်မြတ်ပြေဝေပါကုန်၏မြတ်ပြေဝေပါကုန်၏ မြတ်သေးဝေပါကုန်၏တရားမင်းကြီးနှင့်တကွအလုံးစုံသောနာပေါင်းတို့အားလည်းမြတ်သေးဝေပါကုန်၏မြတ်သေးဝေပါကုန်၏အလုံးစုံသောဘတ်တော်ပေါင်းတို့အားလည်းမြတ်သေးဝေပါကုန်၏မြတ်သေးဝေပါကုန်၏ မိဖတို့မှစ၍အာလုံးသောသတ္တဝါအပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှု၏အဖို့ကိုအညီအမျှရကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်း